ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးမဟာမြိုင်တော်စကံအတွင်း22ရက်3လ2021ခုနှစ်အတွင်းဟောကြားတော်မူသောသမင်းပဲစာဟင်းမစာနဲ့တရားတော်ဘုရားတိတုအရာဘုံလည်းပါသေးတာဘာတည်းကဘာလို့ပါတာတော့အာဒီဦးကလည်းပါသေးတယ်အာဘယ်သူကချိန်ထားတာတော့ အာကြည့်ပါဦးညာတို့ဟာရှမ်းနေတော့ထင်လို့ဟင်တို့ဟာရှမ်းနေထင်လို့ရှမ်းနေတော့တင်ကိုဆင်းလာတာဗျဘုခလာလာကြဗျာဒီလာပြီးလေနာကြဗျာဒီနာပါမလားဟုတ်ပါမလားတို့ပြောနေကြရှိတာပဲဗျချင်းရင်အင်္ဂါဟာနဲ့ညာဖြစ်တာတော့ငါတော့နာလို့လားတို့ဟာဟင် ဟင်ဒီလေးငါနဲ့ကဖြစ်တာတော့ဟိုကြီးလေးငါမခံရင်တော့ပြောထားတာတလားနဲ့မိလို့လားတနည်းနဲ့ပေါ့နာတလားအဲ့တော့သူဟာဘူးဟင်ဟုတ်ပါမလားဗျာဟင်နာဗျာသူတန်ဃာတပါပါသူတော်ဟောတူစုကတခွန်ပြောလိုက်ရင်အဲ့ဒီတခွန်တိုင်လုံလိုက်ဆုံးတယ် ညာနဲ့လိုက်နာဖို့မလိုပါဘူးဟုတ်နော်တခွန်းကသာသဘောပေါက်အောင်နာကြားယုံနေတော့မပြီးလေသဘောပေါက်မှနာမှာလေဟင်သူကကြားယုံလားသဘောပေါက်သလားဟုတ်ကလားဗျဒီသူကသဘောပေါက်အောင်နာမှာဗျသဘောပေါက်မှနာတာဗျကြားယုံနဲ့နာခေးနေဗျဟုတ်နော်သူကသဘောပေါက်ပါသဘောပေါက်ရင်ဘေးဖျားကဟောဗျာ ဟောတာတွေတပုတ်တော့မလိုပါဘူးဗျာတခွန်းတော့မရဘူးပုံလားတပုတ်ထီတော့မလိုပါဘူးတခွန်းနဲ့ရတယ်အဲ့ဒီသူတော်ကောင်းနေမတာမမများကအဆုံးမကြီးတွေပဲနော်အဆုံးမဆိုတာအစမမဟုတ်ဘူးပြောတာနော်အစလောက်မတာမဟုတ်ဘူးလေလောက်မတာမဟုတ်ဘူးအဆုံးထိမတာဘူးပြောတာဟင်အဆုံးထိမတာကြပဲသူတော်ကောင်းကဖြစ်ဖြစ် ဒုက္ခဆုံးထိလိုက်လို့လားဗျဟင်ဟုတ်ကလားဗျဟင်ဟင်သူကံကုသိုလ်လောက်ကတော့သာမရှိမှာပေါ့ဒါဘာသာတိုင်းမှာရှိပါလေကံကုသိုလ်လေကံကုသိုလ်ရဲ့အကျိုးပေးလေးဒါဒီအဘာသာတိုင်းကညွှန်ကြားတယ်ဘယ်ဘာသာဖြစ်ဖြစ်ရိုင်းအောင်ခိုင်းတဲ့ဘာသာမရှိပါဘူးဘယ်ဘာသာဖြစ်ဖြစ်အကုသိုလ်ဖြစ်အောင်ခိုင်းတာမရှိပါဘူးကုသိုလ်ဖြစ်အောင်ခိုင်းတာရှိတယ် သူတို့ဒိဗ္ဗေလွယ်လို့သဘောပေါက်လွယ်လို့လောက်ထာလွယ်တာတော့ပဲရှိကောင်းရှိမယ်တရားတွေခိုင်းတာကတော့အဲကုသိုလ်ရအောင်ခိုင်းတာတည်းဟုတ်နော်ဟင်ပြီးတော့အလင်မသွားတို့သံကုသူလေးဒါလည်းဘာသာတိုင်းတချို့ဘာသာတွေမှာရှိတတ်ပါတယ်ဟိန္ဒူဆိုတော့ယူဆွဲလို့ခေါ်တာဟုတ်ဗျာဟင်ဟိန္ဒူဘာသာကသံနဲ့သွားတာလေဟင်သူတို့ကဘာသာပြမနာဝါဒ ပြမနာဝါဒတော့သူတို့ဆုံးပြီးပြမာပဲတဝဲငယ်ပြီးတပေါ်လေးဆုံးတိမရောက်ဘူးပေါ့တို့ဘုရားဘာသာမှာကဆုံးတိမနိုင်တာနော်နိဗ္ဗာန်ဟာဆုံးမို့လားဟင်နိဗ္ဗာန်ဟာဆုံးရဆုံးတိမနိုင်တာတို့ဘုရားဘာသာမှာရှိပြဟင်အဆုံးတိအမခံနိုင်မှာမလားဟုတ်ပါပါဗျာဟင်အဆုံးတိအမခံမှာဗျာ အဲတော့သူပြောနေကြပြောအောင်သူပြောပြဒေါကထံဒါလူတိုင်းပြောတာနော်လောကထံလူတိုင်းပြောတဲ့စကားပါညာမှာတို့ပါဠိလိုကြတော့လောကဓမ္မတာလေလောကမှာကြုံရမယ်ဖြစ်တဲ့ဓမ္မတာတဘောကိုလောကဓမ္မလောကဓမ္မလို့တော့ဟုတ်ဗျအဲ့တော့လောကဓမ္မလောကဓမ္မဆိုတာဘာဒီတုံးပြောရင် တို့လူဖြစ်လာတယ်ကောင်းရင်ကောင်းမှာပေါ့မကောင်းဆုံးမှာပဲဒီနှစ်ခုကလွယ်လို့ရလို့လားအဲ့ဒါလောကတာနော်ကောင်းရင်ကောင်းမှာပေါ့မကောင်းရင်ဘယ်ပဲရောက်မယ်ထင်လို့ဆိုးမှာဟုတ်နော်အဲအာယုံတစ်ခုဆိုပါတော့ကြိုက်တဲ့ပုဂ္ဂိုလ်ကကောင်းတယ်ပြောမှာမကြိုက်တဲ့ပုဂ္ဂိုလ်ကမကောင်းဘူးပြောမှာအာယုံကတော့တစ်ခုပဲဟုတ်နော် အမေကဒါသူဟိုမာလေးတရားကိုလည်းတူဘူးဂျုံမှုစားအောင်ပါပါပဲအင်းတွေ့တဲ့ဂျုံရောတူဘူးကြပါလိမ့်မယ်ဟုတ်ရအဲ့ဒီအမေသားကိုအဲဟိလူသွားကြည့်ရင်ဘယ်လိုပြောမလဲဟုတ်ကလားဗျာဒါရင်သူ့တောင်းပါဗျာမွန်စလင်းသွားကြည့်ဗျာနည်းတခုထိပ်ဟင် အဲ့တော့လောကရန်ဒီနဲ့ဖြစ်တာမဟုတ်ဘူးအာယုံနဲ့ဖြစ်တယ်အမေရာကလှုပ်ထားတာဘုအာယုံကလှုပ်ထားတာအမေရာကလှုပ်ထားမဟုတ်ဘူးလို့မေရာတော့မေရာပဲဟုတ်နော်ကိုအာယုံကလှုပ်ထားလောကရန်ဟုတ်သလားဒါရင်လောကရန်အပြင်ကဖန်ဆင်းပါတာလားဒုစိတ်ကဖန်ဆင်းတာလားဟုတ်သလားဗျာသူကအပြင်ကဖြစ်လာတယ်ထင်တယ်ဟင် ဟင်အပြင်းပြစ်ဟုတ်ဘူးနော်ဟင်တခါဝက်သားတဲ့ဖွဲ့ချက်နေရအဲ့ဒီမေသားကြိုက်တဲ့မူစလင်ကြီးကိုဝက်သားသွားကြွေးမယ်ဗျာဟင်ဟုတ်ကလားဗျာတပြင်းတောင်းမှလိုက်ကြတရုတ်ကြီးသွားကြွေးမယ်ဗျာဟုတ်ရဝက်သားကဝက်သားပဲဗျာဟင်အဲ့တော့ဟို မွတ်စလင်ကြီးကမကောင်းဘူးတရုတ်ကြီးကကောင်းတယ်ဆိုဘယ်ဘက်ကမှမဟုတ်ဟိုကမှန်တယ်ဟိုကမှမမှန်ဘူးလေဘယ်ကောလို့ဘယ်ဘက်ကမှန်လို့ဟင်ဟိုဘက်ကလည်းကြိုက်လို့ကောင်းတာပြောတာလေလူသိမ့်မဟုတ်ဘူးလောဘကထွက်ပြောတာလေဟင်သူ့မယုဗလာဒလိထုံးတံပါမှာပေါ့လေကိုယ်ကလည်းမကြိုက်လို့ပြောတာလေဒေါသကထွက်ပြောတာလူကပြောပြောတာမဟုတ်ဘူး ဘသူမှမတော့ဟောကလာဗျာဟဲ့ဟောတော့ကောင်းနေပဲကမနာမဟုတ်ဘူးလားမဟုတ်ဘူးလားအဲ့တော့လောကဓာတ်ဘာတို့အလုံးကဖြစ်တာတခြားကမဟုတ်ဘူးဟုတ်နော်လောကဓာတ်လောကဓာတ်တွေ့ရုံထုံးပဲမယ်အဲ့တော့ဒုတာနဲ့တေတာတို့ကကောင်းတာဖြစ်မှာပေါ့အဲ့တော့တို့အကောင်းလောကဓာတ်နဲ့တွေ့မှာပေါ့ဒုတာနဲ့မတေတာတွေနဲ့သွားပြီးတွေ့ပြီးတော့သိုးတာတွေကြီးတဲ့တို့ထင်မှာပေါ့ အဲ့တော့ဒုက္ခရတာဆိုလောကဓာတ်လိုဖြစ်သွားမှာပေါ့ဟုတ်နော်ဟင်ဒါလောကဓာတ်တစ်ခုလောကဓာတ်တစ်ခုဒုအာယုံကဖြစ်တဲ့လောကဓာတ်နော်နောက်လောကဓာတ်ကနောက်ကပါတဲ့လောကဓာတ်အခုသူပြောခဲ့တာကလက်ထက်ဘွားလောကဓာတ်ဟုတ်နော်နောက်ပါလောကဓာတ်မှမရှိနိုင်ဘူးလားကာကျူပေးပြီဟင်ကိုကကောင်းကောင်းမွန်မွန်ဆက်ဆံထားခဲ့တဲ့ပုဂ္ဂိုလ်ကကိုယ့်ဘောကိုအမြဲတမ်းကြည်သူတင်တယ် ဘဝတိုင်းတွေ့တဲ့နေရာတိုင်းကိုယ့်ဘဝကိုအမြဲတမ်းကူညီမှာပဲကိုယ့်ကောင်းကြောင်းပြောမှာပဲဟုတ်ပါကိုယ့်ကောင်းကြောင်းပဲပြောမှာပဲကိုယ့်ဂုဏ်ကျေးဇူးပဲပြောမှာပဲဟုတ်ဗျာကိုယ့်အမြဲတမ်းကူညီမှာပဲဟုတ်ဗျာကိုဟာသူ့ဘောမလိုမလားနဲ့မလိုလားသိရှိလို့မလိုမလားနဲ့ဆက်ဆံထားတဲ့ပုဂ္ဂိုလ်ကလည်းတွေးမိတဲ့ပုဂ္ဂိုလ်နာမှာပဲဟုတ်ဗျာဟင် အဲ့တော့မကောင်းကြောင်းပြောမလားကောင်းကြောင်းပြောမလားမကောင်းကြောင်းပဲပြောပါပဲဗျာဘယ်ကောင်ကြီးတို့လို့လို့ဘယ်ကောင်ကြီးကောင်းအောင်လို့လို့သူကတော့မကောင်းကြောင်းပဲပြောပါဗျာဟုတ်နော်ဒီတို့အပုတ်ချပါပဲဗျာဟုတ်ဗျာတို့ကဘာတော့အဲကောင်းကျိုးတို့အကျိုးပြည့်စည်ရပြည့်စည်ကြောင်းပဲကြံစီပြီးလုံပါဗျာဟုတ်နော်အဲ့တော့တို့ရဲ့နောက်ကလိုက်နေတဲ့အုပ်စုပါလေလူလားသူနဲ့မလူလားသူနှစ်ခုရှိတာ ဟုတ်တယ်ကိုကလူလူလာလာသက်သံထားသူကကိုကလူလာမှာကိုကမလူမလာသက်သံထားသူကကိုမလူလာဘူးပေါ့ဟုတ်နော်အဲ့တော့ဒုနောက်ကလိုက်လာတော့နှစ်သိန်းရှင်နော်နှစ်သိန်းညာအဲ့တော့နှစ်သိန်းတော့လူလာသူကအဲ့ကောင်းတဲ့လောကကနေတဲ့ပြီးပါပေါ့ဗျာလာဘောတို့ရာဘောတို့တဏနာတို့ဒုက္ခတို့တွားမှာပေါ့ဗျာဒီဘက်ကဟုတ်နော်နင့်ကိုမလူလားသူဘက်ကဟောအာလာဘောဖြစ်အောင် ဟောဗျာအာရတော်ဖြစ်အောင်လိုက်ဖြစ်ပါပဲလားဟိုကလေအဲ့ဒါလည်းဒုက္ခနေရတာပဲလို့တလားဟုမြို့ကြီးတွေပူများနေပြီပါလားမောင်းလေးပူများမယ်ထင်ရန်ကုန်နဲ့မောင်းလေးပူများမလားသူစမ်းတော်ရှိသလားဘယ်ကများလို့စမ်းစမ်းတော်ကများသလားရန်နေအာနေဟုတ်ကလားဟင်ဟင်ဟင် အကျွေးနေတာလူနေလို့နေမှာပါမိုင်းကြီးဟာနေခုနမိုင်းနေငါ6ရင်ရှိလို့နေမှာပါဟင်ဟင်ရာဘုံမျိုးကြီးမဟုတ်လို့နေမှာပါဟုတ်နော်ရှိနေမှာပဲတို့မှာတကောင်လောကရာဆိုလောကရာဒါအဲဟိုလူလားသူပါဟောသူလူလားလို့လုပ်တာတို့ကိုလုပ်တာမဟုတ်ဘူးသူလုပ်သူလုပ်တာမလိုလားသူကလည်းတို့မလိုလားလို့သူ့အာယုံတိုင်းလုပ်တာတို့လုပ်တာမဟုတ်ဘူးကိုကဒီသိ နဲ့အလေကသွားနိုင်ဖို့အရေးကြီးဆုံးပဲဟုတ်နော်လိုလားတာလည်းသူလိုလားလို့သူလုံနေတာလေဒုနဲ့မှဆိုင်မယ်ကိုမလိုလားသူကလည်းသူသူစိတ်ကမလိုလားလို့သူလုံနေတာလေဒုနဲ့မှဆိုင်မယ်တို့ကအဲ့ဒီကြာသွားနိုင်အောင်လိုရမှာနော်လောကဓာတ်ကတော့တွေ့မှာဘသူလို့သူသူမှလို့ဟုတ်နော်ပြီးတော့တို့ကလောကဓာတ်ဟိဆိုရင် ဟိုထွန်းထွန်းလူဒုက္ခရောက်မှလောကဓာတ်တင်ဟုတ်ဗျာကောင်းတာကို လောကဓာတ်မထင်ဘူးဆိုတာကြမှာလောကဓာတ်ထင်တာဟင်ဒုက္ခအကောင်းကိုကျင်ဆန်ရဲဖို့လိုအပ်တယ်အကောင်းလောကဓာတ်ကို မတုံ့လို့ရင်အဆိုးလောကဓာတ်နဲ့တွေ့ရင်မဖြစ်မှာဟုတ်ဟုတ်ဗျာဒီအဆိုးလောကဓာတ်နဲ့တွေ့လို့အဲတုံ့လို့တာသွားအကောင်းလောကဓာတ်တို့ငြင်းခံနေဟုတ်နော်ဟုတ်နော် တို့ကအဆိုးလောကရန်ငင်းခံနေလို့ဗျအဲ့တော့အဆိုးလောကရန်အဲကောင်းလောကရန်နဲ့တွေ့ရင်အရေးကြီးဆုံးသူ့တတိထားသူနံပါတ်1ရာသူဟုတ်ပါသူနံပါတ်1ရာသူဟုတ်ဗျာသူနံပါတ်1ရာသူဟင်အော်ဆိုလောကရန်ကရန်သူမဟုတ်ဘူးမိတ်ဆွေဒီနာလား Wai alfulu kena mai tu jina deh lu. Kopam lah ikon mai. Kamu jina pula. Kau no keranga tu cahaya mana? Lepas tang. Tu no. Tu talu talu. Eh, sahaja je dunia di balik me. Tu kah jauh lah. ဒုက္ခကြားဘူးလားကြားဘူးနော်ဘာပြောတာတော့ကြားဘူးလေ ဒုက္ခဆိုတာကောင်းကောင်းလေးနဲ့တူဖြူတာလေဒုက္ခဆိုတာကဆိုးဆိုးကြီးနဲ့တူဖြူတာဲ့တော့ဒုက္ခဖြစ်ဖြစ်ဒုက္ခဖြစ်ဖြစ်ဒုဖြူခါရတာဘယ်ဟာကောင်းလဲဟုတ်ကဲ့တိုင်းဒုက္ခခံနေမလားဒုက္ခခံနေမလားဘယ်ဟာမခံလို့သာလို့ဒုက္ခလေညာမလို့ကောင်းကောင်းလေးနဲ့သူ့ကကောင်းတာခါကသူ့ဖြူဟုတ်ကြ အဲ့တော့တို့ဟိုအကောင်းတော့ကလာသွားအကြိုက်ပြီးသူဖြူတာဗျာမသိတာလေးသူဖြူတာအဲ့တော့တို့ဟိုဘာနဲ့ဥပမာပြရရင်တော့ဟိုအဲဖေးယုံပေါ်ကိုမေးသေးပြီးပြီးခွဲသိခံရတာနဲ့တူတယ်ဟင်ဖေးယုံပေါ်မေးသေးပြီးခွဲသိခံရတော့ခွဲသိခံမှသိလို့လားဗျာမေးသေးကြတော့ဘယ်လိုနေမလို့ဗျာဒါမှဒါမှပဲဟင်ဒုက္ခကတော့လမ်းနဲ့ပေါ်သုံးတဲ့ကိုရိုက်ခါရတာနဲ့တူဗျာဟင် နှစ်ခုလုံးကတော့သွေးတော့တာယူနဲ့ဒါလာရမှာကြီးတယ်ပဲဟင်နှစ်ခုလုံးလေသေယုံပေါ်တဲ့ခွေသိခါရလဲဒါလာရမှာပဲဟုတ်နော်ဟင်ဟိုလာနေကောင်ကလည်းဒါလာရမှာပဲသို့တော့အဲ့ဒီနှစ်ခုဘယ်သူ့ကိုတိုးကအဲမိတ်ဆွေချင်းတည်းဘသူ့ကိုရာသူထင်တယ်လေဘသူ့ကိုမိတ်ဆွေချင်းတည်းဘသူ့ရာသူထင်တယ် ကုန်ပါမလားအဲကိုခွဲသိပြီးတဲ့ဆရာဝန်ကြီးကကျေးဇူးတင်လို့လက်ဆောင်နေတော့သွားပေးဦးမှာဟင်ဟင်အချမ်းနိုင်လို့အဲ့ဒီနောက်ကိုလူလို့ဟိုလာမဟာတဲ့နေညုံပေါ့ကွာထိဝင်ကြုံကြီးကကြုံပါမယ်ဟုတ်တယ်မမလားဟင်ဖမ်းနိုင်မှာဗလားရည်ရဲမိုင်းနေဟင်အဲ့ဒါအဲ့ဒါတော့ ဒုစိတ်ကဒုစိတ်ကဖြစ်တာဟုတ်ဗျာဟိုသွေးသိတဲ့ဆရာဝန်ကြတော့ကြည့်စုတယ်မလားဟင်ဟင်အေးဘာလို့ဘာမှကြည့်စုရှင်ကြီးဆိုတာလားဟုတ်မှာဟင်အဲတို့နှစ်ခုလုံးကတော့ဖြစ်ပြီးခံရတာကြီးတယ်ဒုက္ခကကောင်းကောင်းလေးနဲ့ဖြစ်ပြီးမသိမသားနဲ့ဖြစ်ပြီးအကြိုက်ပြီးဖြစ်ပြီးဒုက္ခကမကောင်းတရားနဲ့ဖြစ်ပြီးဟုတ်ဗျာအဲအမုန်းပေးပြီးဖြစ်ပြီးဒါပဲကွာ အဲ့ဒီကွာတဲ့ထဲမှာဒုက္ခကဒုက္ခမှန်ပြီလို့တခါတည်းမပူဘူးနော်နောက်သူနဲ့ရှောက်နေဟင်ဒုက္ခနဲ့ပဲပင်ကြုံရင်သူဘသူရှိတော့တခါတော့ကြုံပြီးရှောက်နေတော့ဟင်ဒုက္ခကပဲလေကိုအားကျွေးကြီးမရမှာတခါနဲ့ပြီးပလားတဏှာနဲ့ပေါ့ဗျာတက်တက်နဲ့ပေါ့ဗျာဟာမပြီးဘူးလား ဟင်ဒုက္ခဖြစ်ခံရတာလေဟာတော့ဘဝဆုံးလို့ဆွဲတော့သူဆွဲနေဆိုရင်ဟိုဘဘဝလိုက်ဖြစ်ဦးမှာဟင်အဲ့တော့ဒုက္ခကရန်သူလားမိတ်ဆွေလားဟင်ဘုံဘုံဘောပါဗလားဒုရှိဘူးပြောတာဒီပါပါဘုံဘုံဘောပါဗလားဒုက္ခရန်သူဆိုတာဟင်ဒုက္ခကမိတ်ဆွေဟုတ်ကြ ဒုက္ခကဒုက္ခဖြစ်မှန်းကိုသိအောင်ကိုပြကြောင်းဒီဒုက္ခကဒုက္ခဖြစ်မှန်းသိအောင်မပြတဲ့အတွက်ဒိုးတွေဟုတ်ဗျာဟင်ဒုက္ခကတော့ဒုက္ခမှန်သိလို့ကိုရှောင်းတယ်သူကဒုက္ခမှန်သိအောင်လည်းပြတယ်ဒုက္ခကဒုက္ခမှန်သိအောင်ပြလို့လားပြဘူးရအဲ့တော့တို့တရားကြီးဒုက္ခပဲတူတာနော်ဟင်တို့လေရအဲ့ဒီနည်းနဲ့လေနေတယ် အဲ့တော့လောကဒံလောကဒနောက်ကလည်းလိုက်နေတဲ့သူ့အကျွေးယူမယ်အကျွေးပေးမယ်ဟာပေါ့လေဟင်လူလားသူနဲ့မလူလားသူလေပဲပင်းမဲ့တို့ကျုံနေတယ်နော်လောလောဆယ်ကျုံနေအာဂါနုလောကရာခေါ်မှာပေါ့တို့ရှိမှာဥဒုကလည်းစောင့်နေတယ်နော်ချက်စီးဒီတဲ့ဒီဘူးမလို့တို့ရဲ့တို့ကြီးတို့ရဲ့တို့ကြီးနဲ့ဥဒုကလည်းဟင် ရှက်မလို့စောင့်နေတယ်နော်ခံနိုင်ပါမလားဟိဥဒုချမ်းနဲ့တို့တွေ့တော်မယ်ရှက်တော်မယ်နော်ဥဒုချမ်းလာတော့မထင်ဘူးလားကိုနေပြီနဲ့တူရတယ်လားကိုနေပြီဥဒုချမ်းဟင်ဟင်လားကိုနေပြီဟင်တို့ရဲ့တို့ကြီးအော်နေပြီဥဒုကတော့ဟင် တို့မင်းမေကြီးနဲ့တို့ရင်ခံရတော့မလို့နော်ဥရူကြံတော့အစာချမ်းကတော့ဖြတ်မလို့တောက်မိတဲ့ဟင်အစာရာကိုကြမ်းလာပြီတဲ့နော်အစာချမ်းကလည်းဖြတ်မလို့တောက်မိတဲ့စာရဲ့စာကြည့်နေသူကလည်းသိခေါ်နေပြီတို့ဟင်တတိသာထားနေပြီရောဟုတ်တော့ကိုပေါင်းမဲ့ ကိုသက်ဆံနေတဲ့ပတ်ဝန်းကျင်ကလည်းစိတ်ကြမ်းနဲ့ကိုကြမ်းနဲ့တောက်နေတယ်အရင်နဲ့တူတော့တူသေးလားတူဘူးနော်တို့သုံးဝန်ရှာတော့ငါကြောင့်ငါတခါဒီပြောတာအရှင်ဘုရားတို့ရှိတော့ငါလည်းတူတော့ဘူးတူတော့ဘူးနဲ့ရံကုန်ကပြောတို့ရှိတော့ငါညလည်းသွားခြင်းလို့သွားနေခြင်းလို့နေလို့ခြင်းလို့လုပ်တာအခုတယောက်ဆက်မသွားရဘူးလို့ရှောက်ခဲ့ဟုတ်လားဘယ်ဟာတော့ရံကုန်လဲဟမ် ဟင်ဟင်ဟင်တွားရဲလို့လားဘူးဟုတ်ကလားဗျဟင်ပြရတဲ့ပိုက်ဆံမရှိတော့ကားတိုက်တဲ့ရောင်ရောင်ဆောင်ပြီးရှိရခေါ်လန်ခေါ်လန်တော့ကြလို့ရောပြရတာပါသေးတယ်တို့ပေါ်မကြီးဦးကြီးသေးလို့ခဏခဏရောပြရမှာမျိုးပြမောမွေးနေဟုတ်ဗျာနားလေတော့သူကားပွေတာလေအဲ့ဒါကပိုက်ဆံမရှိတဲ့ကောင်းကရှင်နာနေလို့တက်လို့လည်းလုပ်ပြတာသူ့တိုက်ပါတော့ အဲ့ဒါရေးမသွားပါနဲ့တောက်မှရတာတဲ့ရဟန်းကုန်ရဟန်းကုန်ဟင်ဟင်ရဟန်းကုန်အကျမ်းဆုံးနော်ပေါ့ဖြစ်တယ်ရဟန်းကုန်ကြကြတတိထားဟုတ်တယ်အဲ့တို့ဘောမာတွေကလည်းအရင်လိုဟုတ်တော့ဘူးဗျစိတ်ချမ်းသမားကိုချမ်းသမားနဲ့ပေါ့ပါဒီကြသူခရီးသွားရမှာနော်ဟုတ်တော့ ဒီကြားထုတ်ခရီးသွားမှာကြာတဲ့တန်လေးလေကြည်နေတဲ့တန်လေးတို့ဒီကြားခရီးသွားမှာသွားတာပါမလားကိုပါမလားဟင်ဟင်သွားတာပါမလားသွားတာမမသွားတာရင်တစ်ဖက်ဖက်ချော်လဲမနော်ဟင်အဆိုးပဲလဲမလားအကောင်ပဲလဲမလားတို့ဒါပဲရှိတယ်နောက်ကရန်ယုံတော့ တို့မာလာဖရာပေါ့တို့တဲ့ထိုးတယ်အပြင်လောကရာသိကြသိတာပေါ့ဖရာခံရတဲ့အပြင်လောကရာနည်းဟင်တို့တဲ့ထိုးတယ်ထင်ပါလေဖရာခံရတဲ့အပြင်လောကရာနည်းပြီးတော့အဲ့ဒီအပြင်လောကရာအောင်ကြီးချက်ပါတဲ့မပါတဲ့လောကရာနည်းရှိပါသေးတယ်ဖရာခံပြသွားတာလေရှိတာပဲပြီးတော့တို့အကောင်းလောကရာကဟော လူတွေကနတ်တွေကဇမားတွေကပူဇော်ထူးပူဇော်ကြတာလေချီးမွမ်းကြမှာပဲနော်ဘုရားဘုရားနဲ့ကိုချီးမွမ်းကြတာအကောင်းလောကဓာတ်နဲ့ဘုရားတို့တဲ့ခံရတယ်ဒီမဲ့အဆိုးလောကဓာတ်နော်တို့တဲ့ခံရတယ်ရိုးရိုးခံရတာမဟုတ်ဘူးတို့တဲ့ခံရတယ်ဟုတ်ကြတို့ကသူတော့ခံဘူးလို့လားဟင်သူတော့ခံရသေးဘူးသူကလူမျိုးလေကောင်းစင်နဲ့တိုက်တာခံရတာတို့ပါတို့ဗျာ ဒါကုန်ပြီးရပြီးသားတွေပါပြီးတော့လူလည်းကောင်းဒါသူနဲ့ရတဲ့ဖိုက်ပါဆိုတာပါသိတယ်ဟင်တို့သူတော့ဆိုသေးဘူးဟုတ်ဗျာအခါပြသွားတာပဲသူ့မှာအလေလန်းကသွားတယ်တနခါလူပေးလူလည်းသူကပြုံးမပြဒါမှမဟုတ်အိုးမဲ့တုတ်တော်လည်းသူမမဲ့ဟုတ်ဗျာတနခါလူပေးလူလည်းသူကပြုံးမပြပြုံးမပြတဲ့ကောအိုးမဲ့တုတ်တော်လည်းသူမတုံလို့ပဲ တို့ရှိရခံပြသွားတာဖရာလည်းလောကရာကျုံတာပဲယဟနာတွေဟုတ်ကျုံပါလားဟင်တို့မှမှလို့အကုန်လုံးကျုံတာဟင်ကျုံတာပဲအဲ့တော့လောကရာလို့သူရှိလို့လားရှိဘူးနော်အဲ့တော့တို့ကဘာလို့ရမှာတော့တက်တန်တို့လေးလူလားဖြစ်တာချမ်းသာအောင်နေတာသူချမ်းသာတယ် ချမ်းသာအောင်မနေတတ်ရင်ပြည်စည်းရှိတဲ့ဆင်းရဲတွေဖြစ်မှာဟင်ပြည်စည်းရှိတဲ့ဆင်းရဲတွေဖြစ်မယ်ချမ်းသာအောင်မနေတတ်ပါမလားဟုတ်ပါမလားဟင်ရန်ကုန်ကငါမေးမထင်တယ်ပါတော့အဖိုးတို့တော့မြတ်တာဖို့ရဖို့မှာပါတူတာမိတာတာမြတ်တာဖို့လေအဲ့ဒီထဲမှာဒုက္ခိအတ္တနာပရိဟာရံတုပါပါလား

ဒုက္ခပေးအောင်ကြိုးစားခိုင်းတာဒုက္ခပေးအောင်မဟုတ်ဘူးတဲ့ဒုက္ခအာဒနာပြိခါရံဘူးဒုစိတ်ကတို့ကိုဘာနဲ့ဒုက္ခပေးနေသလိုသူတွေးနေအတွေးဒီတို့ကိုဒုက္ခအပေးတော့ဟုတ်တယ်ဟုတ်တယ်နော်ဟင်တွေးလို့ဖြစ်တဲ့ဒုက္ခများဟင်လုံးတရားရှိတာလုံးနေဘာမှမဖြစ်ဘူးတွေးလို့ဖြစ်တာ ရှိရှိသနာဒုက္ခဟုတ်ကလားဟင်ချစ်ယူတွေးပြီးတို့ကိုဟိုလှန်လာတဲ့ပါတယ်မလုံးပေးတာလည်းပါတယ်နောက်ပြန်ပြီးလက်ညှိုးထိုးပြပြီးတော့တို့ခြောက်ထားလည်းပါတယ်တွေးထိုးတာလည်းပါတယ်တို့မှာအတွေးကဒုက္ခပေးနေတာအဲ့တော့သူကိအတာနာပရိဟာရံတုကိုကိုကိုချမ်းသာအောင်ဆောင်ရနိုင်ရပါသေးဆိုတာမတူရတဲ့ပြောတာဟုတ်ကဲ့ဘယ်နဲ့တော့ မတွေးနဲ့ပြောတာမတွေးဘူးလားတွေးသလားဟုတ်ကလားဟုတ်ကလားဗျာဒါပြင်ဒုက္ခတွေဟိုချမ်းသာပဲမှာလားဆင်းရဲပဲမှာလားအဲ့ဒါတော့သူဘေးလူဘေးလားကိုယ့်ဟာကိုယ်ရှားယူထားပါလားကိုယ့်ဟာကိုယ်ရှားလို့ဖြစ်တဲ့ဒုက္ခတော့မတနာပါဘူးဗျာတနာတရားကောင်းမလား စကားစရာမကောင်းတဲ့အားပဲတို့ရှမ်းတောင်ပူဆိုးတယ်လေဟင်ဟင်ရှမ်းတောင်ပူဆိုးတယ်လေအဲ့တော့ရှိသမျှဒုက္ခကိုယ်ကြောင့်ဖြစ်တာကိုယ်ဖန်တီးတာဟုတ်ပါဟင်ဘာဖြစ်လို့တော့အာယုံခံစားတဲ့နေရာတို့ကအာယုံမခံစားတတ်ဘူးဟင်အကြိုက်နဲ့ခံစားတာရှိတယ်အကြိုက်နဲ့ခံစားတာရှိတော့ကြိုက်တာမတွေ့တော့မကြိုက်တာဖြစ်သွားမှာအဲ့တော့ကြိုက်တာနဲ့မကြိုက်တာဘယ်ဟာကများမသိလို့ ။ဒါမကြိုက်တာကများတာကြိုက်တာလေးတစ်ခုရဖို့မကြိုက်တာကဆယ်ခုလောက်တွေ့ပါ။လောကရန်ဒုစိတ်ကဖန်ဆင်းတာ။ဒုစိတ်တော့ဘသူကဖန်ဆင်းတာတော့အတွေးကဖန်ဆင်းတာ။ဟင်အတွေးကဖန်ဆင်းတာမဟုတ်ဘူးအတွေးကဖန်ဆင်းတာ။ဟုတ်နော်။တွေ့နေတဲ့လောကရန်အတွေးကြောင့်ဖြစ်တာ။ဟုတ်ဗျာ။ဟင်အဲ့တော့အတွေးနဲ့ခံစားတဲ့ပုဂ္ဂိုလ်ကမတွေ့ခင်ကတုံ့လှုပ်နေ။ဟုတ်နော်။ အတွေးမပါပဲအရှိအရှိတိုင်းခံစားတဲ့ပုဂ္ဂိုလ်ကတွေးလည်းမတုံ့လို့ဘူးမတွေးလည်းမတုံ့ဘူးအဲတော့တို့ရာဝန်မန်းလေးတွေရှားနေပြောမှာတော့ထမင်းသားသလိုကျင့်ဟင်းသားသလိုမကျင့်နဲ့ဘာပြောတော့ဖို့ဟုတ်ပါဘာပြောတာတော့ကိုအဲ့ဒါထမင်းမှာရတာခန္ဓာမရှိဘူးနော်ဟင်ဟင်ကြတော့ဟုတ်ကလား 俺不原来嘛，吃没啥子都经历个了，听啥子都经历个了。哈哈哈！哈 <laughs> 哈！哈哈！哈哈！嘿，哪子也不经验个？哈哈！哎，出门那路子，为了弟弟，哎，让他看到不是包山的家，不是来他背后的酒。哎，出他茶杯是，茶杯的黑牌子啦。哈哈！哈哈！哈哈！为了爸爸那种。 ကလာဗျာဟုတ်ကလားဗျာအကြီးတဲ့တော်ကြီးဟာဟုတ်ကလားဗျာတို့ဒီတို့အဲ့တော့ဘုရားနဲ့ရဟန္တာကဓမ္မသားတို့လို့သားတာလေကောင်းတဲ့တုံလို့သိုးတဲ့တုံလို့တို့ကဟင်းသားတို့ရတာခံခံပါနေတော့ဟင်ဟင်အဲ့တော့ဒုက္ခဖြစ်ပြာကြီးတို့ဖြစ်ပါဟုတ်နော်ဟင် ဘုရားလည်းလောကရန်တွေ့တာပဲဒုက္ခဖြစ်။ဘာဖြစ်လို့လဲဒုက္ခဖြစ်အောင်မလုပ်လို့ဒုက္ခဒုက္ခဖြစ်အောင်လုပ်တော့ဒုက္ခဖြစ်တော့ဒါလေးပဲခေါ်ရတယ်ထင်တယ်။ဟုတ်နော်ဒုက္ခဒုက္ခဖြစ်အောင်ဘုရားနဲ့ရိယာကြီးများကဒုက္ခဖြစ်အောင်လည်းမလုပ်ဘူးဒုက္ခဖြစ်အောင်လည်းမလုပ်ဘူး။ဓမေသားတို့ပဲပါနေကြမှုစားပြီးပြီးတော့ဟုတ်နော်။ဟင်ပါနေကြမှုစားပြီးဟာ လူဖြစ်တော့လူကံလူကြိုပြီးလူအာယုံသုံးတာပဲလေဘုရားလည်းဘုရားနဲ့တူအောင်လို့သုံးတာပဲလေဟုတ်ဗျာတို့ဘုရားလောက်များအာယုံကောင်းရလို့လားဟုတ်နော်သူသူသုံးရတဲ့ပစ္စည်းတွေလေဒုက္ခဒုက္ခနဲ့ဆိုရင်အဲဟိုဘယင်ဘယင်လေးသုံးတဲ့ပစ္စည်းမျိုးသုံးတာလေဟုတ်နော်ဘယင်ဘယင်လေးသုံးတဲ့ပစ္စည်းမျိုးသုံးတာပြီးတော့နတ်ပူဇော်တာသုံးတာပါဗြဟ္မာပူဇော်တာသုံးတာဟုတ်ဗျာဟင် ပူဇော်ထုခံလိုက်ပါဘူးပါတော့တတန်းဒူလီလာဖြစ်ဖယားပွင့်တော်မယ်လို့ကြားကြတဲ့ကမြမမင်းတပါးကဖယားကိုပူဇော်ဖို့ပန်းကုန်းတာပဲမြမဖြစ်တဲ့ပန်းနေမှာပေါ့လေပန်းမှာကုန်းလို့တပွင့်နဲ့ပွင့်ရတာရှိပြီးဖွားပေးတယ်ပန်းကုန်းမှာသုံးချိုးတချိုးမကြသေးဘူးဖယားဖြစ်သွားပေးတယ်ပူဇော်မဲ့ကိုလို့ ဟင်နေဟိုတို့သုံးချိုးတချိုးကြော်ဟာရှိဘုရားပြိဋိဘာသာပြီးတဲ့ဟောဟင်အဲတော့ဟိုပြမမင်းကသူ့နေရာကနေပြီးတော့ညီးတယ်ဟောဒီလောက်ကလေးသက်တမ်းတူတာများလေးပြင်းတဲ့ကဘာတစ်ပင်ကျင့်မှကျင့်ပလီတယ်လို့ဟင်ဟုတ်တော့ ဟင်လေးသိချင်းတဲ့ကဘာတသိန်းကြီးရင်ရှစ်သိချင်းတဲ့ကဘာတသိန်းပွင့်ရမှာပေါ့အတူပေးနေဟုတ်ဗျာအခုဗျာလေးသိချင်းတဲ့ကဘာတသိန်းချင်းရတာကပွင့်တာတွေကဘလောက်တုံးဟင်ဟိုတက်တန်းတရားသားတယ်တရားတရားအောက်လည်းကုကုကုမရှိဘူးတရားအောက်ကြတော့လူတွေကကိရိတာပူလို့နားဝင်မှာမဟုတ်ဘူးလေဘယ်သူမှချုပ်လို့ကြွမှာမဟုတ်တော့ဒုက္ခမှတော့သိတယ်ဒုက္ခကဒုက္ခကနေ အဲကြော်ခြင်းတဲ့ပုဂ္ဂိုလ်ဒုက္ခတွေကဖြတ်လာမှာကိုမဖြတ်ရဲလို့ကိုတောင်တရားအောက်ကိုပွင့်ရုံထုံတာမရှိဘူးဟုတ်ဗျာတသိမ့်ထက်လည်းပွင့်ရုံထုံတာမရှိဘူးဒုက္ခကြီးတဲ့ဖြစ်နေတော့လေဒုက္ခပွဲလို့ပြောလို့သူနားလည်းမမဟုတ်တာဟုတ်ဗျာဟင်ဟင်ဆောင်းမင်းကြီးမင်းတို့အိုက်မယ်အိုက်မယ်ပြောလို့ဘယ်သူမှယုံမတယ်လေဆောင်းမင်းကြီးအိုက်မယ်အိုက်မယ်ပြောလို့ဘယ်သူမှမယုံတယ်လို့ဗျာတသိမ့်ရဲ့ထဲလည်းမပွင့်ဘူး ဒုက္ခမဟိုဒုက္ခမတွေ့ဘူးတဲ့ဟုတ်ဗျာဟင်တရားဟန်အောင်လဲမပွင့်ဘူးဟုတ်ဗျာဟင်ဒီမှာဒုက္ခမတွေ့ဘူးတသိန်းသားရဲ့ထက်ကဒုက္ခမတွေ့ဘူးတရားဟန်ရဲ့အောက်ကဒုက္ခမတွေ့လို့ဟင်တွေ့လားဒုက္ခဟုတ်ကဲ့မပွင့်ဘူးအဲ့တော့တရားရမ်းပွင့်တရားရမ်းမှာထုံးတန်ပေါ်တရားတရားတိုင်းနေရဆိုရင်အတ္တဖြစ်သွားမှာပေါ့အတ္တမဖြစ်အောင် 80တရားလေးဟင်အာတရားရန်တရားတိတိနေတကွာဆိုအာဘာဘယ်မှာအနာတတော့ကွာအတ္တကြီးနဲ့ဟင်တို့တခြားကဝိပါမှာတိုက်ခိုက်မှာဟုတ်အဲ့တော့80ပဲနေတယ်80မှာတို့ဖေကအဲ20ခုနှစ်ကတော်လို့တောင်းလို့ဟုတ်ဗျာ6နှစ်ကကျင့်ရဆုံးဗျာ35နှစ်နှုတ်အောင်မှာထင်တယ်အဲ့တော့45ဝါလေး ကျင့်ရတာက၄သိန်းချီပွင့်ပွင့်တာက၄သိန်းလောက်ပါဟုတ်မောတက်တန်းဒူဒီတက်တန်းဒူဒီလူလားဖြစ်တယ်ဟုတ်ကြအဲ့တော့လူထူထူနာထူထူအကုန်လုံးရဲ့ပူဇော်ခံရတာဒုက္ခဘက်ကလည်းတို့တဲ့ဘလောက်တာတလေတို့နာပူဇော်ခံရလို့လားဓမ္မပူဇော်ခံရလို့လားဘယင်စုစုတို့လူဘယင်စုစုပူဇော်ခံရလို့လားခံရဘူးနော် သူ့မာရဲ့တို့ပူဇော်ခံရတယ်သူ့ကိုတုံ့လှုပ်တယ်အကောင်းနဲ့တွေ့တယ်တုံ့လှုပ်တယ်ထမင်းစားသွားဆိုးနဲ့တွေ့တယ်မတုံ့လှုပ်ဘူးထမင်းစားသွားတို့လိုခင်းလို့ရတာမခံဘူးဟုတ်နော်ဟင်ကောင်းစရာကြီးသူကတို့တယ်ပူပြီးရတာခံမှာပေါ့ဟုတ်နော်ဟင်တို့တယ်ရတာခံစရာတွေကြီးတယ်ပဲခံမှုဘာဖြစ်လို့လို့ဘုရားပစ္စုပန်တဲ့တယ်မှာပဲသူ့စိတ်ရှိတယ် မတွေးဘူးပေါ့ဟုတ်နော်အဲ့ဒါဒုတိယအာဒါနာပရိဟာရံဒုတိယပုဂ္ဂိုလ်ကိုချမ်းသာအောင်ဆောင်ရွက်နိုင်တာဟင်ဆောင်ရွက်နိုင်မှာမလားတို့ဟာလေဘောကလာဘယ်တော့ဆောင်ရွက်မှာတော့ဖိုးရဟင်ဟင်ဟင်အချိန်လိုသေးတယ်မဟုတ်ဘူးလားဟင်ဟို ဝေဘူးဆရာတော်ဘုရားကြီးရဲ့ညီတော်ဝယ်ဦးချမ်းဆိုသူနောက်ကအမေရန်လိုက်နေတာလေအပါတော်နဲ့ခေါ်မှာပေါ့ဟင်နေရာကြီးကိုဝေဘူးဆရာတော်ကတကားကြီးသင်္ဃာဘောဗျာသူက60ကျော်နေပြီကိုသင်္ဃာဘောဗျာဆိုတပီတော်အသက်မသိသေးလို့ပါဖရာတော်ဝေဘူးဆရာတော်ကညီလိုက်တာဘာပြောတာတော့ကိုယ်အသက်မသိသေးလို့ပြောတာဘိုးဘာပြောတာတော့ နေမောင်းပဲလို့လာတော့သူပါဗျာဟုတ်ကလားဟင်ဂျာတော့ယူတာတော့လောကရန်ကတော့ကျုံပါပဲဟုတ်ဗျာတို့ရှိဆရာမခကြီးကအရေးမရှိတဲ့နေရာအရေးမရှိတဲ့ခကြီးကစကြပါဟုတ်နော်ဟင်အဲ့တော့ဥရုဂျန်ကလည်းတို့ကျိုးနေအစာဂျန်ကလည်းတို့ကိုကျိုးနေတို့ဆက်ထားမဲ့ပါဝင်ခြင်းကလည်းစိတ်ချမ်းကိုချမ်းနေ ကျိုးနေပါတဲ့သူခံနိုင်ဖို့သူလုပ်ပြီးပြီခံနိုင်ဖို့လုပ်ပြီးဗလားသူကဘယ်တော့လုံးမှာတော့အသက်မသိသေးဘူးနဲ့သူကအသက်သိပါဟင်ဟင်ဟင်အဲ့တော့လှုပ်တာကလည်းရှင်ပါတိလာတော့မှာရိတ်တာဝင်မှာအမြဲတည်းဟူဘာတော့ ဖရာဒီနာတရားနာနေပါမဟုတ်ဘူးမတွေးဖို့တခုလေးကျင့်ပြီးသားပါများများမဟုတ်ပါဘူးတတွေးဖို့တခုလေးကျင့်ပြီးသားပါခေရင်ပါမဟုတ်တော့တွေးနေတာလေးမတွေးအောင်ကျင့်တာတော့အဲဥပုရရှိတော့ဖို့လိုသေးလို့လားရိတ်တာသွားဖို့ကောမလိုပါဘူးမတွေးဖို့လေးကျင့်ပြီးသားပါ အဲ့ဒါဘိုးရေဒုက္ခိအာဒနာပရိဟာရလို့တင်တယ်ဟင်ကိုကိုကိုချမ်းသာအောင်ဆောင်ရွက်တာအဲ့ဒီမတွေးပြစ်တာပဲလေဟင်တွေးနေရင်ကိုကိုကိုဆင်းရဲအောင်လုပ်နေတာပဲလေဟုတ်နော်ဟင်အဲ့တော့အတွေးသည်ဟိုလောကရန်ကိုဖန်တီးတာသူပဲလောကရန်ရဲ့ဖန်ဆင်းခြင်းပြီးအတွေးပဲဟုတ်ဗျာအဲ့တော့သူကခံရင်လားလောကရန် အမှတ်ထားခြင်းမတွေးနဲ့ပေါ့တွေ့တာတော့သုံးဘူးပေါ့လူဖြစ်လူကံလူပြီးသုံးမှာပေါ့ဟုတ်လားဟင်မတွေးဖြစ်လို့ရှိရင်ကိုเจ้าကိုသိပြီတွေးဖြစ်တဲ့ပုဂ္ဂိုလ်ကိုစိတ်ကိုမှမရှိဟင်အဲ့တော့ဘယ်အာယုခံစားခံစားကိုစိတ်နဲ့ကိုအာယုကိုစီမှာထားခံစားမှာသူ့စီနောက်မလိုက်ပြီးမခံစားဘူးပေါ့ဟုတ်နော် ဟင်ဘယ်အာယုံခံစားခံကောင်းတာဆိုတာသူ့ကြိုက်မကြိုက်ကစကားပြောတာလူသိမ့်မဟုတ်ဘူးလူဆုံးဖြတ်တာမဟုတ်ဘူးဟုတ်နော်ဒါတည်းရင်သူကောင်းတယ်ပြောမှာပဲဒါမတည်းမကောင်းဘူးပြောမှာပဲဟုတ်နော်ဟင်ဟုတ်နော်သူခန္ဓာမှာရှိတဲ့ဓာတ်နဲ့စကားပြောနေတာဓာတ်ကောင်းဓာတ်ဉာဏ်ကပြောတာကောင်းမကောင်းဆိုတာလေသူတန်နဲ့တည်းရင်ကောင်းတယ်ပြောမှာပဲသူတန်နဲ့မတည့်ရင်မကောင်းဘူးပြောမှာပဲလေ အဲ့တော့သူကသူပြောတယ်နားထောင်နဲ့ကိုလို့ကိုလို့မှာနော်ကိုစီမှာကိုစိတ်ထားပြီးခံစားရတယ်ဆိုရင်ကိုကအိမ်ရှင်နေလာသမျှအာယုဧည့်သည်ပဲလေအဲ့တော့အိမ်ရှင်ဆိုတော့အိမ်ကနေကိုအလုံးမပြည့်အဲ့ခံတော့ကိုเจ้าလည်းကိုသိတယ်ကိုကိစ္စလည်းကိုပြီးတယ်ပေါ့ဧည့်သည်ပြောသွားလို့သူเจ้าမှာသိလျာပါသိတယ်ဟုတ်နော် တကယ်လို့ကိုယ်အိမ်လှုပ်ပြီးတော့အာယုံနောက်လိုက်ပြီးခံစားရင်ကိုယ်ကဧည့်သည်ဟုတ်နော်အိမ်ရှင်လှုပ်ပြီးတော့အာယုံနောက်ပါသွားကိုယ်ကဧည့်သည်မဖြစ်နိုင်ဘူးဧည့်သည်တို့မြည်ပြီးအိမ်ရှိမှာပဲထိုင်ရမလို့အိမ်တော်ပြည့်ကြည့်ဝင်မခံဘူးဟုတ်တော့ဟင်အိမ်တော်ပြည့်ကြည့်ဝင်ခံဘူးလားဟင်အိမ်ရှိရတယ်သူတို့ရန်ကုန်နေများများပြောရမှာပေါ့အိမ်အောင်ကြည့်လို့ရှိရင် အိမ်ဝယ်ကြလို့ရှိရင်တော့ဖေးရင်ဝင်ကြည့်ရတယ်ကြာဟုတ်ကဲ့ဟင်မောင်ဆောင်ရှိမှာတော့လာပါပါလိကြာခလာလေနောက်ကြတော့ဖြစ်သလိုလုပ်တာလေကြာဟုတ်ကဲ့လားရာကုန်ထုတ်တာရာကုန်ထုတ်တာအဲဟိုသူသူကသင်္ကန်းညွှန်းနေကြတာကိုတောင်ဥက္ကလာဟိုမှာဟိုထန်းကုန်းကရွှေ့သွားတာတွေကတောင်ဥက္ကလာမှာနေကြတာဆရာပွဲသေးမှာသူတို့ဟိုသူတို့ကျေသားတာပါ အဲ့ဒီတရားပွဲဒီဘေးမှာဆိုရင်အဲ့ဒီတို့ထံမှုမအောင်စုတွေသူကသူ့ကိုတင်ပေးဘူးလားအိမ်ဝင်ရင်တော့ဖေးအရင်ဝင်ကြည့်ရတယ်ဟုတ်ဗျာဟင်ပြီးတော့ဈေးဖြစ်ချင်ရင်သူမကောင်းတာရင်ပြောပြီးဖြစ်ရတယ်ဟုတ်ဗျာရာဘုံထုံးတာရာဘုံထုံးတာရာဘုံထုံးတာဟင်သူသေးဘလောက်ဟိုနေနေတယ်မကောင်းတာကိုအရင်ပြပြီးတော့ဖြစ်ရပါပဲဗျာဟုတ်ဗျာအိမ်ဝင်ရင်တော့ဖေးကြည့်ရပါတယ်ဗျာ ဟုတ်ကလားဟင်တရားရွေးလေဒီတိုင်းဒီမှာပဲဟုတ်ကလားဒါမို့တရားရွေးလေဒီတိုင်းပဲလားဟုတ်ပါဘူးဟုတ်ပါဘူးရမုန်းနဲ့ဆောက်ထားတာပဲတရားကြီးဟင်အဲ့တော့ဧည့်သည်တို့မြည်ပြီးအေချီကောင်းမှာပဲတတရရနဲ့နေကြရမှာလေသူတို့တွင်ကြောင်းအကုန်သိမလဲလားအေချင်ရဲ့တွင်ကြီးဘာမှမသိခဲ့ရဘူးဧည့်သည်တို့ကကောင်းတာကြီးကြည်ကြံခဲ့ရမှာ အဲ့တော့ဒုစိတ်ကလည်းအာယုံနောက်လိုက်သွားရင်အာယုံရဲ့အလားပြလောက်နဲ့သူပြီးခဲ့မှာလားသူနောက်ဖေးတိရောက်မတယ်လားမရောက်ဘူးအဲ့တော့သူကကောင်းတယ်ပဲထင်မြေတွေပဲထင်ဟုတ်နော်ကိုယ်အပိုင်ရလိုက်တယ်ပဲထင်မှာပေါ့ဟုတ်နော်ပြီးတော့တစ်ဖက်အာယုံနောက်အဲလိုက်ခံစားနေတော့ကိုယ်အိမ်တွတ်ထားကြရတာကိုယ်အကြောင်းကိုသိလို့လား ကိုယ်အင်ဒီစီရော့သွားတာဟောသိလို့လားတိုးလာတာဟောသိလို့လားဝင်ခိုးခံရတာဟောပန်းပြီးဒါတို့ဖြစ်အဲ့ဒါအတူကြီးကြောင့်ဟုတ်နော်အဲ့ဒါအတူကြီးကြောင့်ဖြစ်တာအဲ့တော့တို့ကအာယုံလှည့်သားတာလည်းမခံပါဘူးဟုတ်ကြပြီးတော့ဒိုရဲရှိတာလဲအဲဘိုးတို့တော့ဒီမှာပါရှင်ဘုရားတို့သာသမားဒီမှာဒီမှာပါရှိနေတဲ့ ဝေဒနာပညာပိရဏဥဆောင်တဲ့သင်္ခါရနဲ့ဝิญဉ်သူကသူ့ရလာတဲ့ဓာယုတ်တာကောင်တွဲမှုထိမ့်သိမ့်မှုပါလာတာတို့ဘုမဟုတ်ဘူးဟုတ်နော်ဟင်သူဟိုရလာတဲ့ရုပ်ကောင်ကြီးအတွက်ကိုအထင်းတော်ပေါ့ဗျာအဲ့ဒီအတွက်ပါလာတာခွေးရုပ်ကြီးရေခွေးဘဝကြီးအတွက်သူထိမ့်သိမ့်ပြပါပဲလေ ဟင်နွားဖြစ်နွားပေါ့ဗျာခုလူဖြစ်တော့လူပေါ့ဗျာဟုတ်ဗျာအဲ့တော့သူရထားတဲ့ဓာတ်ကောင်ကြီးနဲ့ဓာတ်တက်မတက်ဝေဒနာကခံစားကြည့်တာဟုတ်နော်သူဓာတ်နဲ့တက်မတက်ခံစားကြည့်မယ်ဟုတ်ဗျာဘုရားတင်ညာကအဲတက်မတက်မှတ်သားပေးမယ်ဟုတ်ဗျာသင်္ခါရဥဆောင်တဲ့စေတနာကအဲ့ဒီအတိုင်းကိုလိုက်ပြီးတော့ကိုယ်နဲ့နှုတ်ကိုခိုင်းပြီးပါတယ်နော်ခိုင်းပြီးမှာနော်ဝိညာဉ်ကအကောင်ဆုံးဆုံးဖြတ်ပြီး အဲ့ဒါသူ့ယုံတွေသူလောက်ထားလောက်တဲ့နေရာမှာဝိညာဉ်ကလည်းလိမ်နေဗျာဒုစိတ်ကိုလိမ်ထုတ်တာနော်ပညာကလည်းအဲမဟုတ်တာအဟုတ်လုပ်ပြီးမှတ်တဲ့အတွက်ဆဲ့တာပဲဗျာနော်ပညာကလည်းဒုစိတ်ကိုလှည့်ထုတ်တာဗျာဟင်ပညာကလည်းတို့လှည့်ထုတ်တာဗျာဝေဒနာကလည်းတို့မှတ်ကြည့်သူမှသိပါလိမ့်မယ်ပညာမှတ်ကြည့်ပါ ကိုယ်စိတ်ကိုနိုင်တဲ့ပုဂ္ဂိုလ်များကြလို့ရှိရင်တော့ဒီအရသာတတိလေးတောက်ကြည့်ပါအိုးကင်းဘော်ကိုကြည်သိတောက်တယ်လို့ပဲတောက်ဆိုရှဲဆိုချက်ချင်းပြောက်တယ်ဘာမှဆိုင်ဘူးဒီဒီအာမကောင်းသေးရင်တော့ဓက်ကနေဟိုတို့ဘယ်ဘက်ပတော်ငါ့အဲဟိုအာပြဝါလို့ရှိရင်အထက်အာနဲ့အောက်အာလေးအောက်အာကငရုတ်ထုံနဲ့တူတယ်ထက်အာကငရုတ်ကြွေးနဲ့တူတယ်ရှားကလေးကမညက်တာထိုးပြီးညက်တာရက်ယူနဲ့ သူကလက်နဲ့လွန်တူတာမှကြည်ပါစာရင်မှတ်ထားပါအတွေးမပါရင်မြင်ပါတယ်စာရတဲ့မျိုးကမ္မထာထိုင်တာတမျိုးမဟုတ်ပါဘူးစာရင်စားတဲ့အကြောင်းသိဖို့ပါဟုတ်နော်အဲဒီမှာအထက်အာနဲ့အောက်အာနဲ့ပိတ်ပြီးချလိုက်လို့တက်ကနေဆိုလို့ရှိရင်ဝိရဆံကွန်ခေါင်းလောက်ပဲရှိပါတယ်ရှားသွားပြီးတော့တို့တာရှားအကြည်တတ်ကဆွဲပြစ်လိုက်တော့အများကြီးချူအားကြီးချူဖြစ်တာ ဝေဒနာကချဲ့ကြတာဟင်မတုံးခြင်းတုံးခြင်းအောင်ဟိုချဲ့ကြတဲ့ဝေဒနာကပညာကလှဲ့တဲ့ဝิญဉ်ကလိမ်နေအဲ့တော့တို့တဲ့တို့တဲ့ပါတဲ့အကောင်တွေကတို့ဘာနာအကောင်တို့ဘူးမပေးမထင်တော့ဟုတ်ကလားတို့ခန္ဓာတဲ့ပါရာကတို့အတွက်မလောက်ဘူးဗျဟုတ်နော် ပြီးတော့သူတို့ရှားနေတော့မသိမအောင်ကောင်တို့အဲအရှင်ဘုရားတို့တို့ရှမ်းကောင်းကောင်ကြီးရှောက်အောင်ပါပဲရှမ်းကောင်းကောင်ကြီးတော့သိပါပဲစာနဲ့ပြောမှာပေါ့အဲအညာသမန်73လုံးဆိုတာစိတ်ကိုကြိုးကိုင်းတာပြောတာနော်စိတ်တသိဆိုတာစိတ်ကိုကြိုးကိုင်းတာအဲ့ဒါကိုစိတ်တသိလို့စာဆိုတော့တယ်ဟုတ်နော်ဟင်စိတ်တသိစိတ်တသိစိတ်ကိုကြိုးကိုင်းပြီးခံစားတာဟုတ်စိတ်ကတော့တိတိဒါလေးတစ်ခုရှိတာလေအဲတိတိကိုကြိုက်ခံတဲ့ပေါင်းမှကြိုက်ပြီးဖြစ်ရစားတာ အဲ့ဒီကြိုက်တာကအဲ့ဒီတိကိုကျူးကန်ပြီးတော့သူလိုချင်တာခိုင်းစားတာပြောတာဟုတ်နော်ဟုတ်နော်သူကတော့သိကတော့သိပြီးပဲရှိတာအဲ့ဒါအကြိုက်ကကျူးကန်ပြီးတော့အကြိုက်ဖြစ်အောင်လုပ်ပြထားလေအဲ့တော့အင်ညာသမန်း73လုံးကခန္ဓာရှိသူတိုင်းပါရတာပဲခွင့်ဖြစ်တာပါဟင်သူကတော့မူတာမယ်လေဟုတ်နော်အဲ့ဒီမှာဒုက္ခနာကဓာတ်နဲ့တိဆောက်ထားတဲ့အတွက်ဓာတ်ကိုမှီ၍ တို့ဘာလို့သူတန်းနဲ့တဲ့တော့ကြိုက်ပြီအဲဒီခါကျတဏမာနဒိဋ္ဌိဆိုတဲ့စိတ်ကြိုးကံမဲ့စိတ်တိတ်ဒီပေါ်လာမှာပေါ့သူတန်းနဲ့မတဲ့တော့မကြိုက်ဘူးမကြိုက်ဘူးဆိုတော့လေဒေါသအိုဆိုလားဒေါသတို့အိတာတို့မေတ္တရာတို့ကုကုစားတို့ဒါတွေပေါ်လာမှာလေဟုတ်နော်အဲဒီမှာရင်ကြိုက်တော့ရိုးရိုးကြိုက်မဟုတ်ဘူးအကြိုက်လွန်အကြိုက်လွန်တော့ရှေ့ရကောင်မှမသိတော့အာဟိရိကဆိုတဲ့မောဟတာပေါ်မှာ ဟုတ်နော်ဒီအဲအမုန်းလုံးတော့ဟောငုံလာရင်ကြောက်ရကောင်းမှမသိဘူးအဲ့တော့အနုတ္တပဆိုတာမောဟတခုပေါ်လာတယ်အဲ့တော့မောဟသည်လောဘဒေါသအာလုံးလို့ပေါ်လာတာဒီဟုတ်နော်အပူလုံးတော့ပြမှာပေါ့ဗျာဩဒိသဟောရှင်ပြားရဲ့ပေါ်မှာတော့ဒီအပူလုံးတဲ့ပုဂ္ဂိုလ်ဘယ်အာယုံမှ အမှန်အမှားမဆုံးဖြတ်နိုင်တော့ခြီတုံချတုံနဲ့ပေါ်ပါ အဲ့တော့မောဟသီးကြမရှိပါဘူးအဲ့ဒီအကြိုက်တော်မုန်းလို့ဟုတ်နော်အဲ့တော့အဲ့ဒီအာဟုသူစီတတိဖက်လေးလုံးကခန္ဓာရှိသူတိုင်းအများရန်ပါတဲ့ဓာတ်ကောင်ဓာတ်ကောင်ဘူတာယုခေါ်မပေါ့နိဘူတာယုနဲ့ဓာတ်နဲ့တီဆောက်ထားတဲ့သူမှန်သမျှသူတို့ပါတယ်အဲ့တော့ခုနကတို့ဘဝရရင်ပါတဲ့ပညာသမဖက်သုံးလုံးနဲ့ဟုတ်ဗျာဓာတ်ခန္ဓာရသမျှပါလာတဲ့အာဟုသူ၁၄လုံး နေရာတိုင်းပါတယ်လူတိုင်းပါတယ်ပုဂ္ဂိုလ်တိုင်းပါတယ်တတဝါတိုင်းပါတယ်ဟုတ်နော်အဲ့တော့73 24ဆို29တင်တယ်စိတ်ကိုကြိုးကြိုင်မှ90နှစ်ချင်းပဲအဲ့တော့တရားတို့စေတနာပေါ်ယုံကြည်တာပြောတာနော်တတိတို့အာယုခံစားတဲ့နေရာမှတ်ချက်ယူပြီးခံစားတာပြောတာဟုတ်ဗျာဒီရီတို့ဥတ္တပါတို့ဆိုတဲ့သောဗနာ25လုံးဒူရီသုံးပြီးပြီလားလူတိုင်းမသုံးဘူး နော်လူတိုင်းမသုံးဘူးသုံးဘူးတလားသောပနာနဲ့ဆိုင်တာနော်ဟဲ့နိုင်ငံသားပြည်စည်းဘေးကြီးတော့မဝင်နဲ့ပေါ့လေပြည်တွင်းပြည်လောင်နဲ့တော်ရောပေါ့ဟုတ်နော်ဟင်ဘေးကြီးတယ်မဟုတ်ဘူးလားကိုပါလားရမှုတကားကြီးလာတော့ပဲပါဗျာဟင်ဒီတိုင်းတကားကြီးဘယ်လောက်ဖူဆောင်ပြီးတော့နိုင်ငံသားပြည်စည်း အမသူကမသေးဘူးဝယ်လည်းမဝယ်ရသေးဘူးတခါရှုကိနာကိုတော့မပေါ်ပါဘူးရှုကိနာကိုရောက်ဘူးလားဟဲ့တော့ရှုကိနာကိုမရောက်ဘူးလေဗျာဟင်ဒါရင်တို့ကတော့ပြောပါဗျာခင်မမီတော့ရန်ကုန်ခင်မီတော့ရန်ကုန်လားခင်မမီတော့ရန်ကုန်လားဟာဟုတ်လားဒါခင်မမီရန်ကုန်တို့စိတ်ကိုကြိုးကြိုင်တာ စေတသိက်52လုံးပြောတော်လည်းပဲခန္ဓာနဲ့ဓာတ်ကြောင့်ဖြစ်တဲ့29လုံးမှာတို့ကျိုးပိုင်ခံနေတယ်နော်နော်တရားတို့တတိတို့ကဘိုလ်လို့ယူရတာလက်ထက်ပွားဗုဒ္ဓဘာသာဖြစ်မှရမှာဟုတ်တယ်နော်ဘုဟင်ဗုဒ္ဓဘာသာများအတွက်ထားခဲ့တဲ့အမွေးအဲ့ဒါဟုတ်ရဟင်ဟုတ်နော်ကိုတို့ပြောတဲ့ ဟိုအညာသမား73လုံးနဲ့အကုသိုလ်74လုံးကဘုံဆိုင်ဘသူဖြစ်ဖြစ်ရတယ်ဟုတ်နော်ဘသူဖြစ်ဖြစ်ရတယ်နော်တထာတို့တတိတို့ဟိရိဥဒ္ဒပါနေအမောဟမောပြာပညာရှိသွားမှာမဟုတ်ဘူးလားဟုတ်နော်ဟင်အဲပညာရှိသွားမှာအဲဟာကဗုဒ္ဓဘာသာတူတဲ့ပိုင်ဖယားပန်းဒီနဲ့သမီးတွေအတွက်ထားခဲ့တာအမွေယူပြီးပြလာဖို့ ဟုတ်ကလားဘူးအဖိုးများများမင်းမဟင်သူအဲ့ဒါမသုံးရသေးဘူးနော်တတားယုံဖို့သိလို့အပ်ပါနော်ဖရာဒီဒုက္ခလွတ်တဲ့လမ်းလောကရန်သူလည်းအလေလန်းလာသွားလို့သူသားသမီးတွေကိုအလေလန်းလာသွားဖို့အများကခေါ်နေပါတယ်သူလည်းအလေလန်းလာသွားတယ်ကောင်းလည်းမတုံးဟုတ်လား ဆိုးလည်းမဖြုတ်ဘူးလေအလေလန်းကနေခံစားပြတော့တယ်တတာတတာဖရာသည်သူကိုယ်တိုင်ဒီလမ်းကိုလျှောက်၍သူကိုယ်တိုင်ဒီလမ်းကိုပေါက်၍သူ့သားသမီးတွေကိုဒီလမ်းကနေလျှောက်ခိုင်းမှုညွှန်ခဲ့ပါတယ်ဟုတ်ကြဘာဖြစ်လို့တော့ဒုက္ခရောက်မှာဆိုလို့နော်ဒုသားသမီးတွေဆိုဖရာသားသမီးဖြစ်လို့ပြီးတို့အဲအကြိုက်ဥစုနောက်လိုက်တော့လေအဲတိတ်တာပဲရောက်ပါလိမ့် ဟုတ်နော်ဒီအမိုးသူပဲလိုက်တော့လည်းငရဲရောက်ပါလိမ့်ဟုတ်တယ်နော်နှစ်နှလားလုံးကဘယ်နှန်းကောင်းလို့ဘယ်ဘက်မှကောင်းဘူးဒီအဲ့ဒီနှလားကြားကခုနတို့ပြောတဲ့ဟိုမောဟာတို့အာယိရိကတို့အကြိုက်လုံးလို့အာယိရိကဖြစ်တာနော်ဒီအမုန်းလုံးလို့အနုတ္တပါဖြစ်တာတွေပေါ့ဗျာအဲ့တော့မောဟနဲ့တွိုင်းနေတို့ကတိတိတန်သွားမှာအဲ့တော့သူသားသမီးတွေအဲ့ဒီမရောက်သေးခြင်းလို့ဒီလမ်းကိုသွားခိုင်းတာထမင်းသားခိုင်းတာထမင်းသားခိုင်းတာ ဟင်ဟင်းစားခိုင်းတာမဟုတ်ဘူးဟင်သမင်းစားခိုင်းတာသမင်းစားခိုင်းတာဖရာလည်းသူကိုယ်တိုင်သမင်းစားပြီးကြွားသွားတာဟင်းမစားပါဘူးဟုတ်နော်ဟင်တို့လေအဲလိုကိုအဲတော့တို့ဖေကဟင်ငါတို့ကိုကောင်းတဲ့လမ်းကိုညွှန်းနေပြီယုံစမ်းပါယုံသလားလိုက်သလားမလိုက်တာကြီးယုံတယ်ဆိုလို့ မဆိုင်လည်းမလိုက်ပဲနဲ့ယုံနေဆိုတော့ဟုတ်ပုံပေါ်ပါဗလားတော့မကြီးဟေးဟေးအဲ့တော့မလိုက်တာထောင်ရင်ယုံလို့လားမယုံလို့လားအလိုဖူကြီးမလိုက်တာထောင်ရင်မယုံလို့ပြရဲတာဟုတ်ဗျာယုံနေဘူးပြတို့ဟောလားမေယုဖလားယုံတော့ယုံမပေါ့ကိုယ်ပိုင်မယုံနေဘူးပြဟုတ်နော် ဘာဖြစ်လို့တော့ခံနေရတဲ့ခုနကဒုက္ခနဲ့ဒုက္ခဆိုတဲ့ကောင်းကောင်းပြက်နဲ့ဆိုးဆိုးပြက်ကိုပြက်မှမသိလို့တို့ကိုပြက်တာသိမှသိတယ်ဟင်ပြက်မှမသိတော့သူတို့ဘောကိုတို့ပြည့်ရလို့လားဥပိ္ပခာပြုရလို့လားအဲ့ဒါဥပိ္ပခာမပြုရတာလေအလယ်လာမီဥပိ္ပခာနဲ့တော့မှာမဟုတ်လားဟုတ်နော်အလယ်လာမီဥပိ္ပခာလာငါတော့မှာလေကောင်းလည်းမတော့ဆိုးလည်းမဆုံးသမင်းလည်းသွားစားတယ်လို့လေ အဲ့လိုတို့မယုံနေဘူးဟုတ်ဗျာမင်းတို့ခလာယုံတော့ရှိမှာပေါ့ဟင်ဒီလောက်ပဲတို့ရှိသေးတယ်ဒုတိယကကိုတတိကိုယုံလို့လားဟုတ်တော့ကိုတတိကိုမယုံဘူးမယုံတော့မှဘူးလာပြီးကြောက်ကြဝိုင်းချပေါ့ဟုတ်တော့ကိုမကောင်းလို့ကြောက်ကြဝိုင်းချလာပေါ့တာမဟုတ်လားဟုတ်လားကြောက်ကို အဝေးကြီးလာပြီးကြောက်ကြက်ဝိုင်းလာဂျာပေါက်ခါလာဟင်ဟင်အဲ့ဒါကိုကိုကိုယုံလို့လားမယုံလို့လားကြောက်ကြက်ဝိုင်းဂျာပေါက်တော့လူတော်ရမလားဗျဟင်အဲကြောက်ကြက်ဝိုင်းဂျာပေါက်တာဟောဘာလို့လက်မသားတဲ့အိမ်ကပေါက်တာဝင်ထိုးတာလားလက်သားတဲ့အိမ်ကဝင်ထိုးတာလားဟုတ်ကဲ့လားလက်သားတဲ့အိမ်ကဝင်ထိုးတာဗျ အဲ့တော့ဒိုင်မှာကောလက်သားတဲ့အင်္ဂါကြီးတွေအများကြီးထိုးနေတော့အကုန်လုံးကိုဒိုင်တရားထိုးလို့ထိုးသားကိုတရားလုံးပြည့်ထိုးခံမမလားတကြထိုးခံတန်ကောအပြည့်ရောမရတော့ဟင်ကိုကိုတိုင်းတအိမ်တလက်ကင်လိုက်ရင်ဟောဒိုင်ကကိုထိုးတော့ကိုထိုးတော့ရောမှာပေါ့ဟုတ်ဗျာအဲ့ရဟပေါက်နေတော့ကိုထိုးရင်တော့မထိုးရဘူးဒီ ဟုတ်နော်ကိုထိုးရင်တော့မထိုးရဘူးပေါ့ကိုကိုလိုက်တဲ့ internet ထိုင်လိုက်ဟုတ်ကြကိုကြိုက်တော့ထိုးနိုင်တယ်ထိုးတော့သူယုံလိမ့်မယ်ကိုတတိကိုယုံဖို့အရေးကြီးဆုံးကိုတတိကိုယုံသေးတယ်ဟုတ်ကြကိုတတိကိုမယုံတဲ့ပုဂ္ဂိုလ်သူများယုံတာလဲအထင်ကြီးလို့ယုံတာများတကယ်ပြီးလို့ယုံတာမဟုတ်ဘူးဟုတ်လားညာဘုရားကြီးအထင်ကြီးလို့ယုံတာလား တကယ်သိလို့ယုံတာလားဟုတ်ပါသူ့ရှိတာတဲ့ကိုထင်တာကကြီးနေထင်ကြီးတာလေသူ့ရှိတာတဲ့ကိုထင်တာကသိသွားရင်တော့ထင်သေးတာဖြစ်ပေါ်မှာပေါ့အဲ့ဒါကတိတိကျကျမသိဘူးလေကိုကိုယ်တိုင်ဒီနေရာရောက်မှ သူ့ကြောင့်သိနေတာလေဟင်ဟုတ်တော့ဟင်ဖြစ်ဘူးတယောက်ရဲ့အဲအရင်ချင်းသိချင်းကိုကိုယ်တိုင်ဖြစ်ဘူးဖြစ်မှသူ့အရင်ချင်းသိနိုင်တယ် တာသားလောက်လည်းသူ့ရည်ချင်းသိဟုတ်နော်ဘိုးဘိုးကြီးမှရည်ချင်းသိနိုင်တာလေဟုတ်နော်တို့ပါလည်းဟိုပါတော့အဲအရိယာရိယာချင်းမှဟိုသောတာပန်ပုဂ္ဂိုလ်သောတာပန်ပုဂ္ဂိုလ်ချင်းမှသိဟုတ်နော်ဟင်အဲသောတာပန်ပုဂ္ဂိုလ်ကတရားကံကိုသွားတက်မသိနိုင်ဘူးအနာဂံတို့ယာနာတို့ကြောင့်မသိနိုင်ဘူးသူတို့သိညီမှသူတို့ရည်ချင်းမသိနိုင်တာလေဟုတ်နော်အဲ့တော့တို့ကကိုတတိကိုယုံဖို့သိကြပါဟုတ်ဗျာ တတိယုံတော့ဘာလို့ရမှာတော့ခုနတို့ပြောတဲ့ထမင်းသားပြီးကျင့်ရမှာတခြားမကျင့်ပါနဲ့တို့ခုနပြောတာတော့ဟိုကလားအဲမတွေးမတွေးပြအောင်ပြောတာလေအရာဘာခန္ဓာတွေးတာမဟုတ်ဘူးလားဟင်းသားနည်းအရာဘာခန္ဓာဟင်းသားနည်းဟုတ်ဗျာအဲ့ဒါတွေးရမှန်းများဟင်းသားနည်းမတွေးပဲနဲ့အတွေ့အတိုင်းအမှတ်နဲ့သွားရင်အဲ့ဒါသမင်းသားနည်းပဲလေကြည်လို့သုံးတာပဲလေဟုတ်ဗျာ ဒီနေ့ရောက်အောင်လုပ်ပါလူဘဝရောလူကံကြိုးတွေတော့တုံးတာပါတယ်မတုံးဘူးလို့ပြိတ်ထားတာမရှိဘူးတို့ဖရာတရားတော်မှာအောင်ထားတာအောင်ရတာမရှိပါဘူးပေချုပ်ပါပေးရတာမရှိပါဘူးဟုတ်ဗျာသူ့အကြောင်းသိအောင်မခိုင်းတာပါဟုတ်နော်ဟင်အဲ့တော့တို့တတိရှိဖို့သိလို့ကျုံမှာပဲပြမယ်တရားကိုကကြည့်မှာပုံပြမလားဟုတ်ဗျာ ကိုပြပြမှတရားတော့အရင်ကလည်းပြနေကြပဲတို့ကတတိမရှိလို့ဟုတ်လားကိုကကိုယ်စိတ်ကလေးကိုခန္ဓာကိုထားလိုက်တာနဲ့ပြမှာဗျာဟင်အဲ့ဒါကိုတတိရှိရှိကြောနိုင်ဖို့လိုအပ်ပါတယ်ဟုတ်ကလားဗျာကိုတတိကိုယုံမမလားဗျာအော်မဟုတ်ပါမလားဗျာဟင်ဟိုရွှေရောင်းတော်မော ရွှေချောင်းတောင်ရောက်ခါသာရုဏသာတိမအဲတခါဒီညနေတရားပြီးမှမှလေစိတ်ကလွတ်လာတာသိကြိုက်တာမှရင်သူကခံနိုင်တယ်ဟုတ်ဗျာစိတ်ကအာယုနဲ့ပေါင်းနေတဲ့စိတ်ကြီးဟင်ပြီးတော့သူကသူလိုလာလာသူလုံးချင်တာလုံးတဲ့စိတ်ကြီးဟုတ်ဗျာတို့သာလို့တော့တို့တို့နေခိတာနေနေမို့တော့ခဲရင်လည်းလာဟုတ်သွားပေါ်ဆွှွှွှဲဟုတ်ဗျာဇာတာကမနိပါတိတော့ သူထင်တာသူသွားတာပဲအဲ့ဒီသုံးခြင်းနဲ့ညီတဲ့စိတ်နေနေမှုတော်တော်ခဲရင်းပဲအဲ့တော့အာယုံတော့လိုက်နေကြစိတ်အခုငါမှပေးသန်းွယ်ဆိုသူကကလောကလန်လုပ်တာပဲတတိရှိမှဟုတ်နော်ဟင်တတိရှိမှဖျားခိုင်းတာမှမများဆင်းရဲအောင်ခိုင်းတာမဟုတ်ဘူးငါတို့ကိုချမ်းသာအောင်ခိုင်းတာဟဲ့ဖျားခိုင်းတာအဲမီးလောင်ခိုင်းအဲခိုင်းတာမဟုတ်ဘူးမီးလိုရအောင်ခိုင်းတာဟဲ့ဖျားလည်းတို့ဟာယုံမှာ ကိုတတိလည်းကိုယုံမှာကိုယ်မှာစိတ်ကကိုယ်စိတ်ကကိုပြန်ရံလို့မှာဟင်စိတ်ဒီကိုနဲ့ရံသူရဲ့အခါကျဖြစ်တော့မှာအဲ့ဒါလေးမှတ်ဖို့လိုတာဟုတ်ကြကိုကိုကိုယုံဖို့အရေးကြီးဆုံးယုံပါမလားပြီးတော့ဒုတိယတခုပြောမယ်ကိုကိုကိုချစ်ဖို့သိလို့တယ်ကိုကိုကိုချစ်သလား ကိုပါမလားဟေးကြီးတဲ့ဟိုဘက်ကတခါကြတော့အဖိုးအဖိုးအဝါချစ်တယ်ဆိုလို့တဲ့အဲနောက်ကနောက်ကအားလုံးကရီကုန်ပြီဟေးဟေးကိုကိုကိုချစ်လို့ရှိရင်တို့ဟိုဟာလို့ဘောဗျသာသမီချစ်တဲ့မိခင်ပြီသာသမီချစ်တဲ့ဖခင်ပြီသာသမီတစ်ခုကိုအမျိုးမှားနေလို့ရှိရင်တခါလက်နဲ့ပြင်မဲ့ခေါ်ထုတ်ထုတ်အောင် ဟုတ်ဗျာဒါလေးကိုသာသမီချစ်လို့ဆိုပြီးဒါလေးခေါ်မထုတ်ရင်သူဒုက္ခရောက်တော့ပါလေအသက်ပါဆုံးနိုင်တယ်လေဟုတ်နော်အဲ့တော့သာသမီချစ်တဲ့ပုဂ္ဂိုလ်အဲသူတစ်ခုခုမြူထားလို့လေချောင်းဝမှာကလော့ကလန်ဖြစ်နေရင်လေညှိုးနဲ့ကုတ်ပြီးတော့ထုတ်ရတယ်လို့ကိုဟုတ်ဗျာအခုလေတို့ကသွားနေတဲ့စိတ်ကဒုက္ခနာဆူမှုခေကြတဲ့အတိုင်းဓာတ်ရုပ်ပြီးပြီးသွားနေတော့ဓာတ်ညင်တဲ့ ဒါဆွဲရသွားနေတာဓာသွေးတောင်းတာတို့လိုက်လို့ဟုတ်နော်ဓာသွေးကကြိုက်လက်ခံတဲ့သူတို့ကကြိုက်သေးသူကြိုက်သေးနဲ့လှုပ်ထားဓာသွေးကလက်မခံတော့မကြိုက်ဘူးဆိုမကြိုက်သေးနဲ့လှုပ်ထားအဖို့ပဲပြီးကလားအဖို့ပဲပြီးကလားမောကြည့်မနေဟောဗျာကိုကိုကိုကိုချစ်တယ်ဆိုလို့ပြောရတာလေဟင် ကိုမပေးရမှာလားဗျာကိုပေးပါဦးဗျာဟုတ်ကိုကိုကိုချစ်ရင်ဒီနေရာလိုလိုက်လို့မရတော့ဘူးလေအလိုလိုက်ရင်နောက်ဘဝတို့ကအောက်ရောက်တော့မှာလေတေဂာနီရဲ့နောက်ဆုံးစိတ်ဒီခင်မင်းစိတ်ချစ်ခဲ့ရင်တို့ကသိတာသွားမှာလေတေဂာနီရဲ့နောက်ဆုံးစိတ်ကနှလုံးသားစိတ်ဖြစ်သွားကြလိမ့်မယ်လေအဲ့တော့ကိုကိုကိုချစ်မချစ်အောက်ဒီအောက်ဒီကိုအဲသွားတာကိုခံမခံ 在那对不要我放切不拉糊。那不切不拉糊。不拉不拉，白露起来下头。哎，白露起来下头怎么白西瓜咯？那不等哪去好过嘛，不放，再切几年出发的。等哪天了再切了，嗯，不包 ပြဿနာကြီးတယ်ဆိုဟုတ်ဘူးဟုတ်လားဟင်တို့ကများတော့အပြင်ခန္ဓာကိုယ်အလိုလိုက်တာစိုက်ချင်နေကြတဏှာချင်းနဲ့မဟုတ်ဘူးတဏှာချင်းကတော့မတော်တဲ့ဟာဆိုတို့ကအမုန်းခံပြီးတော့တဏှာသိနဲ့တို့ကနားတဲ့ရာကိုပြင်ပြရပါလေအဲ့ဒါမှတဏှာချင်းဟုတ်ဗျာဟင်တို့အထက်ကခုနပြောတဲ့ဟိုအရိယာတို့နိဗ္ဗာန်ကိုခဏတောင်းအောက်ပြီးမရောက်ဖို့ကိုကိုကိုကိုကဲတင်ရဥပမာဗျာ ကြည့်ရင်ကိုကိုကိုကေတင်ရပါဖို့ကေတင်ရေလုပ်ပြီးဗလားဖို့ဖို့မေးလို့မရဘူးအဲ့တော့ဒီဒီကပြန်ရဖို့သမင်းစားမလားဟင်းစားမလားမေးပါပဲဟင်ဟင်းသားမာတယ်ဗျအဖိုးကအဖိုးကဟင်းသားမာတယ်ဗျ အေးပုဂ္ဂိုလ်တဏှာရရဘောဘဘယ်ဘယ်လိုမှယူဘူးနင်တော့ဟိုကြသမင်းသားလေးတွေ့မယ်နင်ဟင်ဟင်းမပါမစားနိုင်ဘူးလားလေအမဟိုကလားသမင်းသားတော့တို့ပဲအာရုံမပါဘူးနော်အရာသာခံတာမရှိပါဘူးဟင်တို့ဒီကလေးအဲ့လိုဖြစ်ပြီးကျင်တာဟုတ်ဗျာတို့ပြီးတဲ့ဥပမာသဘောပေါက်ပါဟုတ်ဗျာ လူဘဝရောက်တုံးတယ်သာသနာနဲ့ကြုံတုံးတယ်တွေ့မဲ့ဒုက္ခလက်ရှိကိုလည်းအဲ့ဒီထမင်းသားတဲ့စိတ်ကကြော်နိုင်ပါလိမ့်မယ်တန်ត្រာအတွက်ကိုလည်းတာဝန်ယူပါလိမ့်မယ်ဟုတ်ဗျာပြေဆုံးပံအတွက်လည်းအဲ့ဒီထမင်းသားတဲ့စိတ်ကတာဝန်ယူပါတယ်သွားမယ်ခကြီးကရတို့ပြင်မပန်းမသွားမှာမို့ဒီစကားအများပြောတာပါဟုတ်နော်ဟုတ်နော်ဒီကပြီးလို့ခကြီးဆုံးလို့နောက်ခကြီးတစ်ခုစမယ်ဆိုရင်လေတို့ကထမင်းသားပြီးသွားနိုင်တဲ့အထက်သားဖြစ်ပြီးကျင်းတာပါ အထက်ကံကဖြစ်ပြရမယ်ဟုတ်ဗျာဒီလူဖြစ်ရင်ဖြစ်လူမဖြစ်နိုင်တယ်လေဟုတ်ဗျာအပေတော့ပြန်မရောက်ဘူးဟုတ်ဗျာပေတော်မယ်တို့ကမောတရားမယ်မတားလားနာတရားမယ်မတားလားတို့မသိနိုင်ဘူးမောတရားမယ်ဆိုမောရနဲ့သိတာဒီအတူမဝင်အောင်လုပ်ရမှာနော်နာတရားမယ်မတားဘူးလေနာရာလေးနဲ့သိတာဒီတို့ရှိနေရမယ်ထမင်းကြီးတဲ့ဖြူသက်သက်ရှိနေရမယ်ဟုတ်နော် နာတရားမဲ့မသားနာရာကနာရာရှိကြီးဖြစ်လာရင်ငါတရားတော်မယ်ဆိုတဲ့အတွေးဝင်မှာနံပါတ်1ဒါမဝင်ငါမိသားစုနဲ့ခွဲရတော့ဘူးမှာရှင်းပါမလို့သမီးစားပြီးပြန်တော့ဟေးပါမလို့တဲ့နေတော့ဟင်ဒီကနေ့ဒီကနေ့ဒီကနေ့ဝေဒနာပြစ်ခံလာပြီ ရှေ့ကသာတိုးနေတယ်နောက်ပြန်မဆုတ်တော့ဘူးဆိုရင်ဒီတောင်ကငါမတက်နိုင်တော့ဘူးဆိုတာလူတိုင်းသိဆရာအောင်မေးဖို့မလိုတော့ဘူးလေအဲဒီခါကျငါသေးရတော့မယ်ဆိုရင်အင်းဝင်မနောငါမိသားစုနဲ့ခွဲရတော့မယ်ဝင်မနောခွဲခြင်းတလားပေးခြင်းတလားလွတ်မလားလွတ်ဘူးလေသာရောသာအမော အဲတော့အသေးမလွတ်တော့သွားမှာပဲလေတို့ကအဲ့ဒီအတွေ့မရှိတော့မှကိုပြုထားတဲ့ဒါနမှုပြုရဖို့ကိုစောက်တည်ထားတဲ့သီလမှုရှိရပုံတန်းပေါ်မှာသမင်းကြီးစားနိုင်ဘူးမှဟင်နဖို့ဟင်းကြီးခြင်းသေးလားဟုတ်ပြီအောင်စားခြင်းသေးလားဟုတ်ဟုတ်ကလားလို့မမလားဟုတ်ရတော့ အခုဟာတွေကဘာတော့ဘုထမင်းသားတင်တာတက်ပြီမလားတက်နေတော့မှာတို့ကြလားဖရာတဲတို့ကဘုံရောက်ပြီးအောင်ပြောဦးမယ်ကြားခဲ့တာကြားခဲ့တာဖရာတဲတို့ကကြားခဲ့တာဆရာကြီးဖုံးရွှေကျူးတဲ့ပြီးမှဆရာကြီးရောက်ပြီးခေါ်နေတာပြောနေတာဒီခုနတို့ပြောတာဒီနေမှာပေါ်သိကပဲလို့သိတဲ့သိကပဲလို့ယုတ်ကပဲလို့ဒါတွေကြောက်ခေါ်ပြောနေတာဟင်သူ့တပည့်လက်ထောက်က ဖိုးရွှေပုတဲ့အဲ့ဒါလက်ထောက်အဲ့ဖိုးရွှေကျူးကသူ့မှာသမီးလေးရတဲ့တယောက်တမင်းမရှိတော့အဲ့ဒီသမီးလေးကလည်းမိလေးတယောက်နဲ့ခြံရရှာအဲ့ဒါဒီဖိုးရွှေကျူးနဲ့အတူတူနေရရှာဟုတ်ဗျာသမီးလေးတယောက်နဲ့မိလေးတယောက်ခြံရတော့အဲ့ဒါဖိုးရွှေကျူးသေးကနီးကြတော့ပထမတော့အာယုံမှာအာယုံကောင်းတယ်ထမင်းပြူကြီးတဲ့ပါနေတဲ့ပေါ့ ဟင်သူ့အဲ့ဒီခိုးရွှေဘူးကဘေးကနေပြီးတော့သူ့အကက်ခတ်နေတာပဲလေမျက်နှာအကက်ခတ်မှာပဲလေခန္ဓာတစ်ခုလုံးရဲ့ပြားချက်ဒီမျက်နှာမှာရှိတာလေဟုတ်ဗျာအဲ့တော့ပြားချက်ပဲအကက်ခတ်အဲ့ဒီမှာသူ့သမီးကသူ့အဖေရှင်းဒီတောင်မတက်နိုင်တော့ဘူးဆိုတာသိတော့သူ့သားလေးကိုသူ့အဖိုးကိုမသေးခင်မြင်ရအောင်ဆိုပြီးခေါ်လာပါ တယ်ပေးလာလာပြီးချထားပေါ့လားဟင်အဲ့တော့ကလေးငယ်လေးရတယ်မျက်တော်လေးပုတ်ခါပုတ်ခါနဲ့ဘာမသိညာမသိလေးပေါ့အဲ့ဒါဖိုးကြည့်ကျူဟာသွားကြည့်ပြီးမျက်နှာကြီးညှိုးသွားတယ်လားဟင်းသွားပြီလို့အဖိုးညီချင်းပြီးလားအဖိုးဟေးအဖိုးပြရမှာဟေး အဲ့တော့ဟိုကဖိုးချူဘူးကသိလိုက်တယ်လေဆရာကြီးဆရာကြီးကိုယ်တိုင်မတာရောခင်ကြောင့်ဟောနေတာမဟုတ်ဘူးလားဟင်တာရောခင်ကပြီးမဲ့ဆုလတ်ပြီးအောက်ဆိုရတယ်ဆရာကြီးပြောတာပဲအဲ့တော့ကြံရည်သူကသူ့ကံနဲ့သူဆရာကြီးမရှိမှပူတောင်ကောင်းနိုင်ပြီတယ်ကိုယ်ကံနဲ့ကိုလာကြတာလေဟင်ငါမရှိမဖြစ်ဘူးဆိုတော့ကိုယ့်ကိုယ်ကိုထင်ကြည့်တာငါမရှိပဲဖြစ်နေတာဒီတပိုးကြီး ဟုတ်ကြသူဟိုရောက်ဒီရောက်ပြောမယ်သူကဘာဘုရားသာသနာပြုသူရံမတကာရောမိမှာပါဘောက်တော်မှာတန်ရုံရှိရဆရာတော်ဦးတီတီလားဆရာတော်ဦးတီတီလားဆိုလေဘောက်တော်မှာတန်ရုံရှိတဲ့တဲ့ကလေဟင်အဲ့ဒါကဘာဘုရားသာသနာပြုပါဟင်သူကအမိတ်ရှိဘူးတဲ့သူနာမှာခွေးအိုမာကြီးတကောင်လာပြီးတော့ခွေးသားလေးတွေပေါ့ခွေးသားလေး၅ခေါ် 回我妈原来闹风，走到北极北极，都把不能保管的我，的回妈一起，没吸引到的，回的俺好开拍，的回妈一没吸引到的，回的俺好闹开拍，哈哈哈哈哈哈，都把保安我记住了，哎，没家务呀，回我妈一的一的呀的，看伢都养家的，看咱伢的，偏干多的对哟，哈哈哈哈。 ဟင်အဲ့ဒုက္ခအဲ့ဒီမှာခွေးလေးတွေအဲစာချာကျွေးပဲကောင်တကောင်မှရှိတော့လေအမေဖုန်းကိုအဲ့ဒီတော့စာငတ် တော့အန်အန်တော့အော်ပေါ်ပြငါကောင်ပြတ်အဲ့တော့သူမနေနိုင်ငါမနေနိုင်ဘေးအိမ်ကြီးဟိုကလာကျွေးတရားလာကျွေးနဲ့အမေမရှိတုန်းကတည်းတောင်းဝါနေသေးဟင်ဟင်ရွှေကြီးငါမရှိမဖြစ်ဘူးလားဘယ်လိုသဘောထားတော့ရွှေကြီး ဟင်ဟင်ဟင်ဟုတ်ပါမလားဗျာဟာမရှိမဖြစ်ဘူးတော့ကိုကိုကိုထင်ကြည့်တာပါအဖိုးရဟင်အဖိုးကအဲ့လိုပဲလားဟင်အဲ့တော့ဘုအဲဘုကြီးကျူမျက်နာအဲ့လိုကြီးညှို့သွားတော့သူ့လက်ထောက်ကနေအဲ့ဒါထောက်ပြမှာလေတန်ရောတင်ပြီးအောက်သွားမှာသူဒီဒုက္ခနဲ့သူလာတာ သူ့လုပ်သူလုပ်ပြီးဆရာကြီးမရှိမှဒီသမီးတိုးတက်နိုင်တယ်ဒီမီးအဲတိုးတက်နိုင်ပါလေဟင်အဲ့တော့ဆရာကြီးသူကရှင်ရမဲ့လူကတက်လန်းအများကြီးရှိပါတယ်ဆရာကြီးသိရမဲ့လူကကိုလန်းကိုဖြောက်အောင်စဉ်းစားပါအဲ့ဒီခါကျမှပြန်ပြောမှုပဲဟင်ဟင်းမီးတာဟင်းမီးတာအဖို့မြည်ခြင်းသေးသလားဟင် အဲ့တော့ဒီကနေ့ကြုံရမှာလေကြုံရမှာကြုံရမှာဟင်အဲ့တော့ကိုရရသေးပါနော်ဟုတ်နော်တော်ရောက်တောင်းရောက်ပြောအောင်မယ်ငါရန်ကုန်နဲ့ပြောရင်စန္ဒရာဒီနီဒီဟုတ်နော်ပဝိုင်းဒီနီဒီစန္ဒရာဒီကရန်ကုန်တခါကြီးတော့တွေ့ဘူးမှာပါရန်ကုန်သားတွေဘယ်လိုကြည့်ရတော့အဖေမိုက်တော်လိုလိုက်ကြည့်ရပါ့ ရှေ့ကဒီနောက်ကနေတော့ပိတ်လိုက်ရမပိတ်ရင်တာမှမထုတ်ဘူးထက်မှန်တဲ့ဒီတိုင်းပဲရှေ့ကတီးတာနောက်ကချက်ချင်းပိတ်တာဒီပိတ်ပိတ်ဒီတီးရတယ်တီးတာတွေမဟုတ်ဘူးပိတ်တာပါပါဟုတ်ပြတွေ့ဘူးလားပါဝင်တီးရတယ်တန်တရားတီးတာဟင်တို့ကတီးရတာတီးတာပိတ်တာမသိနောက်ကဖောက်လက်ဖက်တော့ကအများကြီးပိတ်တာတို့လက်ပဲအာယုခါသာခါသာတို့မဟုတ်တော့အများကြီးပိတ်ပြီးတာဟုတ်တော့ အတွေးဝင်ရင်ဒုက္ခတံပါလာမှာဟုတ်နော်ဟင်ဒါနေရာဒီနည်းနဲ့ပြောမှရမှာနော်သဘောပေါက်ပါလေအဲ့တော့ဘယ်အာယုခါသာခါသာတော့ကတတိမြင်ပါဘူးမတွေးဖြစ်ဖို့ပေါ့အတွေးခါသာပါအတွေးမပါဘူးပြောတာဒုက္ခပါမလားဟင်ဟင်ခဲရင်လိုလားဗျာကြိုးစားပါမယ်ဆိုငွေကိုကြေးရများမှာဆိုလို့လားမအားလို့ပြောခြင်းသေးလို့လား ကိုလှုပ်တာကိုခုနမတွေ့ဖြစ်အောင်လို့ဘာပြောတာလဲကဲနာကြသူအဲ့လူဝဲချင်းပါကြအောင်ကြောင်းအဲတို့အဝေးကယူလာတာတွေရန်ကုန်တွေ မန္တလေးတွေပြီးတော့ဘာတွေပါသေးတော့ရေဦးကလည်းပါသေးတယ်ရေဦးကဘာရေဦးတော့အထက်အထက်ဆံမဲ့ရေဦးလားအောက်ဆုံးမဲ့ရေဦးလားဘယ်ဘက်လဲထားလို့ရေဦးကဟုတ်ပါပါဗျာရေဦးဆိုတော့ဘယ်ဘက်လဲလဲတာမသိလားဟင်စီနီတာကတော့အောက်များသနော် နာမည်ကြီးကဒေဝတာကြီးဦးတဲ့ဟင်ဟင်အဲ့တော့တို့ဟိုလာမယ်လို့သိကူတယ်လူမယ်လို့သိကူတယ်မနောကံရောက်ပါတယ်တို့ဒီလာလာမလားနော်ဟင်အဲဒီပစ္စည်းတွေလူဖို့ရကိုယ်တိုင်ကိုကြသွားဝယ်တဲ့ကကာယကံပါပြီးသားပါညာသောအပြင်ဝေစီကံချုပ်တဲ့လူလူဝယ်ဝေစီကံနဲ့လူဖို့ပြောတာပါဟုတ်နော် 比如，主要没摘到地，拉住都完了。公农摘的多来，哦呀！哈哈哈！了叔靠嘞，没没甜嘞呀！哦呀！哈哈哈！真有呀！你，主要上吧？到处没得这样，路经路没得吧？路上这样？哦呀！路过的哪这样？一屋没人哈，啊，菜场。 အောက်ဆုံးနဲ့ရေဦးဆုံးမလူဘူးဘူးထက်ထာနဲ့ရေဦးမှလူဘူးမှအဲ့လိုပြောမှရမှာဟင်ဘယ်လိုလူတာတော့ဆိုဟင်သူအဖိုးတို့တော့ဒီမှာပါတာဟိုဘာဖရာဟုတ်တဲ့ပြီးတိုင်းပြီးတိုင်းဆိုတဲ့ဟာလေဤမာယဓမ္မနုဓမ္မပฏิပတ်တိယဆိုတာဟုတ်တာဘူးသိပြီအဲ့ဒါတရားနဲ့ဘူးဆိုတာဓမ္မဘူးသိပြီတရားနဲ့ဘူးဆိုတာသံဃာဘူးသိပြီသံဃာကိုအဲ့ဒါနဲ့ အဲ့ဒါဟာလူသိတယ်သဗ္ဗတဏဓမ္မဒါနသိနာတိအဲ့ဒါသိသုံးမယ်ကိုကိုယ်တိုင်အားထုတ်ပြီးတော့ထူတာပြောတာလေဟုတ်တယ်နော်ကိုကိုယ်တိုင်အားထုတ်ပြီးတော့ဓမ္မဆိုတာမဲ့ရဖူရနိဗ္ဗာန်ပြောတာအနုဓမ္မဆိုတာသူမှတ်နေတာဟာအနုဓမ္မပဲလေမဲ့ဖူကိုသွားမဲ့ဓမ္မမို့အနုဓမ္မမဲ့ဖူနဲ့တင့်တော်တဲ့ဓမ္မပေါ်ဗျာအနုသာမဲ့ဖူနဲ့တင့်တော်တဲ့ဓမ္မဟာရှုမှတ်မှုပဲပฏิပတ်လေအနုဓမ္မဆိုတာသူပြောတာ ဟင်အဲ့ဒီရှုမှတ်မှုတတိဖြင့်ဖရာကိုပူဇော်သည်ရှုမှတ်မှုတတိဖြင့်တရားကိုပူဇော်သည်ရှုမှတ်မှုတတိဖြင့်သံဃာကိုပူဇော်သည်အဲ့ဒါဖရာကြိုက်တဲ့ကြောပွဲသံဃာကြိုက်တဲ့ကြောပွဲပါဟုတ်ပါအဲ့တော့ပေဟိုတို့ဘုရားရှင်ကနေပြီးဩသူတော်ဟောကြီးသာသာများတို့ပြမန်းခံဟင်သူတို့ကိုသူတို့မငယ်ပဲနဲ့ခေါ်ပြောနေတယ်ငါတို့အဲ့ဒီအဲတန်ဃာတော်များဆယ်မိနစ်စလို့မဲ့ဆိုထိုင်သမ်းပါ ဖယားရှိကဒီလောက်ထိကားကားလည်းမကုန်ပါဘူးတဲပွက်လည်းမယုံတော့ဘူးဟင်ဆဲတို့မနစ်ကရှားနေရှားနေမောကတော့ချောင်းနဲ့တဲပွက်ယုံနေတာကြီးမနဲ့သုံးနာကြီးတဲ့ဖာပါအဲ့ဒါကြည့်ပြီးမှတ်ကွာလာချင်းအောင်ကွာတို့ဟာဟင်မောကတော့ချောင်းနဲ့တဲပွက်ကိုယုံနေတာတွေ့ရလေဒီဒီကြားတော့မှတွေ့တာပါဟင် အဲဟောကိုယ်အိရှိကဗျာဟင်ကိုဘုရားကငါဗျာ7မိနစ်တာနိုင်7မိနစ်ဗျာနိုင်ဝဲတာနိုင်လာယူဝဲဗျာမိမိတို့တာနိုင်တာနဲ့မှတ်ပါဗျာဘာမှမတာနိုင်မြစ်တာပွားပါဗျာမတွေးဖြစ်ရင်အဲ့ဒါဓမ္မပါဗျာတွေးဓမ္မမပါရင်အဲ့ဒါမတွေးဓမ္မပါဗျာအေးအဲအတွေးမပါလို့ရှိရင်အဲ့ဒါမဲ့ခုနဲ့လျော်တဲ့ဓမ္မကြီးတဲ့ပါဗျာမြစ်တာပဲပွားပွားဟုတ်ဗျာ ဂုံတော်ဘွားဘွားနာဒီဝါရှုတာနာဒီဝါကရှုခဲမနစ်နဲ့တန်ဃာတော်ကိုလှူလိုက်သမ်းပါတို့ကြိုက်တာအဲဒါအဲ့ဒါလူချင်းလူလည်းတိုးတယ်လားဟုတ်ကြလူဘူးလားဘူးဘုံမောကြီးလေးဟိုကအဖိုးဖို့ထိုင်တာနေပါပါတို့ကိုတော်ကြီးတို့လှူမဲ့ဆိုထိုင်တာလား ပါဘူးပါပါမလားဟင်ပုတ်ကလားဗျဟင်အဲ့ဒါဟာတို့ဟိုတရားနဲ့ပူဇော်တယ်ဆိုတာတရားထိုင်တာပြောတာလေကျုပ်မှတ်တာပြောတာမတွေးမိအောင်တတိနဲ့မှတ်တာမှန်တယ်အဲ့ဒါတရားထိုင်တာပဲလေဟိုပြညာနဲ့ဒီမှာထိုင်တာပြောတာမဟုတ်ဘူးလေတတိထိုင်တာပြောတာကိုမှတ်ခြင်းတဲ့နေရာတတိထိုင်နေတာတရားထိုင်တာပဲလေအဲ့ဒါမတွေးပြီခုပေါ့ဟုတ်လားဟင် အဲ့ဒါကြိုက်ဆိုအဲ့လိုမှတ်နေတော့တွေးကြည့်သေးလားတွေးပါပါဘုရားလောဘပါအောင်မပါပါဘုရားကိလေသာဘာမှမပါတဲ့အတွက်အဲ့ဒီဒါနတို့စင်ကြယ်ဆုံးတယ်ဟုတ်နော်ပြီးတော့မှတ်နေတဲ့ပုဂ္ဂိုလ်ကာယကံရောကိုယ်ရောမပါနိုင်ဘူးလားကိုယ်လည်းပါဝေဒနာရောပညာရောသင်္ခါရဥဆောင်တဲ့စေတနာရောပါမဝိညာဉ်ရောကိုယ်ရှိနေတဲ့ခန္ဓာ၅ပါးနဲ့လှူတာ ဟုတ်နော်ကိုရှိတဲ့ခန္ဓာ၅ပါးနဲ့လှူတာပါအဲ့ဒါမမြဆုံးပဲဒီဖရာကြိုက်တဲ့ဒါနာတုတ်ပါတန်ခါကြိုက်တဲ့ဒါနာတုတ်ပါအဲ့ဒါလေးလှူပေးကြပါပါဘာလို့မလုပ်တာလဲဟင်ညနေလောက်ချင်းလို့သူများဟာတွေလှူလာတာဒါသူသူတို့အိမ်ကဖြစ်တာဟုတ်ချင်မဟုတ်ဟင်အိမ်ကြီးတီလာသူများဟာတွေဆွဲလှူလာတာ တော့သူများတယ်ဟုတ်လားဟေးကိုမြဟာတွေဆွဲချလာပြီမျက်နှာလှုပ်တာမဟုတ်ဘူးလားဟုတ်ကဲ့နော်ဟေးမှန်လားသူများဟာတွေကြာဟင်သူများဟာတွေလှူမယ်လို့ဆုံးပြပြီးဟိုဘက်ကူကိုလှူခြင်းနဲ့ပြည်ပြီးမရမချင်းတော့တော့ကကင်းလို့လားကင်းဘူးနော် ဆိုင်ကိုလိုချင်တာဆိုင်မော်တွေ့တော့ဟောသူကလည်းငွေလိုချင်လို့ဆိုင်ကစောင့်နေတာပဲတို့ကလည်းငွေပေးချင်လို့သွားတာမဟုတ်ဘူးဗျပစ္စည်းလိုချင်လို့ကိုကလည်းငွေလိုချင်လို့စောင့်လာတာဖြစ်နိုင်ပစ္စည်းပေးကုန်ပေးချင်ဟဲ့တို့ဘက်ကလည်းပစ္စည်းလိုချင်လို့သွားတာဗျဖြစ်နိုင်ငွေပေးကုန်ပေးချင်ဟင်ဟုတ်ဗျာ အဲဒီမှာအဲဘူကဖြစ်သူကသူကတင်းနေအဲဒီကောစိတ်ချမ်းသာတယ်လို့လားဟုတ်ကလားဒီလောက်တော့ထားပါမရလို့ပါရှင်းလည်းကိုစုံစုံနေမှာသိကြလားအဲ့ဒီပစ္စည်းတွေကဟုတ်ကလားတို့ပြောဖို့ဒီပါပါဟေးလမ်းပေါ်တော့ကိုကန်းကကိုလာလာကားတို့ဝါလာသူ့ပေါင်းပြီးလာလာ ဟုတ်ပါလေသူနာဒီပစ္စည်းလေးနဲ့လူရောက်နေတယ်ဖိမြောက်မယ်ဩမာပစ္စည်းလေးနဲ့ဩသေးလားဟင်ဒါမွားရင်လည်းသိချမဟုတ်ဘူးဟင်အဲ့တော့ကိုဒီလူတဲ့ပြည်သူတွေကသင်ကျေသလားသင်ကျေဘူးဗျာဟောတရားကသင်ကျေတာဗျာနော်ဟင်ပြီးတော့ပြည်သူတွေကသူများစီကဟာပြီးကြတရားကကိုယ်ပိုင်ကြလူသားပါကိုယ်ပိုင် နာယူဝဲသူကိုကိုကိုယ်တိုင်ကတဏှာကြီးအထုတ်မဲ့ကိုတဏှာကြီးနဲ့ဣရိယာပုပြောင်းနေတယ်မပြောင်းဘူးဩတန်ဃာတော်များအတွက်90မိနစ်တော့ပိုးလှူမဲ့ဟုတ်ဗျာ15မိနစ်တော့ပိုးလှူမဲ့ဆိုလှူသမ်းပါဗျာလှူတာကြတော့တို့ကတိုက်ရိုက်ရဒါကြတို့မရဘူးဟင်ဒုနာကပိယကြီးတွေယူစား တောက်ပြကြီးလည်းရှာပါပဲသူသိလားတို့မရဘူးဗျဟုတ်ဗျဟုတ်နော်အဲတို့ဝင်လေထွက်လေရှုမှမှာဘာရှုမှမှာဝင်လေထွက်လေရှုမှနေတို့လည်းဒီအရှုမှညာလေအဲ့ဒါသွားအဲအပေးနဲ့ယူနဲ့ဆက်ဆံနေကြတာပဲလေတို့လည်းကြောင်းတွေကဒါမှနေရတာပဲလေဟင်အဲ့တော့တို့ဟိုရေဦးကလည်းရေဦးကူဖျားခံလား ရန်တော်ကလည်းရန်တော်မန္တလေးကမန္တလေးကရန်ကုန်ကရန်ကုန်ကကိုရှိတဲ့နေရာကိုဖျားခန်းကနေကိုရှုမှတ်နေတယ်အဲ့ဒီရှုမှတ်တဲ့အဲဒီဓမ္မတာလိုင်းနဲ့တို့ဒီကရှုနိုင်မယ်ဓမ္မတာလိုင်းဟာအလူဘေးနဲ့အလူကံတိုက်ရိုက်မဆက်ဆံဘူးလားအဲ့ဒါတို့ရတာကြအဲ့ဒါကပိယကိုသိလို့မရတာအဲ့တော့တို့တို့တို့တို့ကြီးညိုတာလားကပိယကြီးကြီးညိုတာလားအဲ့တော့မရပါဘူး တာဟင်းတို့တို့ကိုလူမလားကပ္ပယကြီးကိုလူမလားအခုယူလာတာတွေကတို့ကိုယူလာတာလားကပ္ပယကြီးကိုလားဟုတ်ဘူးကပ္ပယကမှာပုံသားဟာဘယ်ရှိမလဲဘုမမပြောမြန်ပြောတယ်ဒီဘိုးကပ္ပယကမှာတို့သာရတာဗျာဘိုး ကြောင်းမြန်ပြောတော့ပဲဒီကိုတော့ဟုတ်ကလားအဲ့တော့ဒုတိယသိကျင်တာလူတရားမှတ်သားမှာအဲ့တော့တရားမှတ်တော့မှားရင်လူရင်းနဲ့ကိုယ့်ဘုကောပါမတော်ဘူးလားထမင်းသားပြီးသားဖြစ်ပါလိမ့်မယ်ဟုတ်ဗျာဘယ်အာယုံနဲ့ကြုံကြုံကိုယ်စိတ်ကစီလုံးမှုနဲ့ခိုင်မာမှုရှိမှမတုံတာလေအဲ့တော့ရှုမှတ်နေရတော့ကိုယ်စိတ်စီလုံးမှုဖြစ်အောင်လုပ်တာဟင်အေးလိုပြနေတာကို ဟိုတော့ဘူးလုံးပြနေတာကိုအေးအောင်လုပ်ပြီးတော့စီလုံးခိုင်းတာပါသိပြီးတော့အကောင်းရင်ဆိုးတာနဲ့တွေ့တယ်မတုံပါဘူးကောင်းတာနဲ့တွေ့တယ်မတုံဘူးအဲ့ဒီနေရာတို့ရောက်အောင်ပါအဲတန်ငါကိုလှူလို့တန်ငါကြီးရတာမဟုတ်ပါဘူးကိုယ့်အတွက်ပါဗျာအဲ့ဒါလေးလှူစေချင်တာမမေ့နော်ကဲဒါကတော့သူဆိုရိုးဆိုရင်ဆိုကြအောင်သူဝတိနှုံးရကြံပေးတဲ့ဟင်ပြီးတော့တို့မလှူနဲ့ တို့လူမခံဘူးဟင်ဟင်အကျင့်ကုန်လူနော်ပုဂ္ဂိုလ်နဲ့တန်ခါကွဲတယ်စီဟင်ဟုတ်နော်ပုဂ္ဂိုလ်ကတော့လူတိုင်းမြင်နိုင်တယ်လေတန်ခါလူတိုင်းမမြင်နိုင်ဘူးညာနဲ့အာယုံပြုကြည့်မှတန်ခါတွေ့နိုင်တယ်အဲ့ဒီအကျင့်ကုန်ကိုအာယုံပြုပါအကျင့်ကုန်အာယုံပြုရင်တို့လူကျင့်နေတဲ့တန်ခါအလုံးပဲပါပြီးသား တပါးတည်းမဟုတ်တော့ဘူးလေကိုယ်ကိုအာယုံပြုရင်တော့တို့တပါးတည်းနေမှာပေါ့တန်ခါကုံအကျင့်ကုံအာယုံပြုလိုက်ရင်တို့လိုကျင့်နေတဲ့တန်ခါအလုံးပါပြီးတော့အဲ့တော့တို့သုံးတပကံနဲ့တန်ခါကုံပုံလူနိုင်ပါတယ်ဟင်ဝတ္ထုကတော့သုံးတပကံလေအာယုံကအကျင့်ကုံအာယုံပြုတော့တန်ခါအလုံးကျင့်နေတဲ့တန်ခါအလုံးပါသွားမှာပေါ့အဲ့ဒီအာယုံပြုလို့နော်ကဲလိုက်ဆိုကြသို့ပါန္တိပါန္တိသံပါရာ ကောတာဒုက္ခတောမောသနာထာယနိဗ္ဗာနတတိပိကရိယာယဣမာနိတာတပဝုထုနိသံဃတတိမသံဃတတိမသံဃတ ဒီမှာဗန္ဒီအရှင်ဘုရားမယံဘုရားတပိတော်တပိတော်မတော်သည်သာသင်္ကန်းသာရှိတော်သာရှိတော်ဘုရား ကိုယ်တိုင်ကောင်းတယ်ပေါ့ဟုတ်နော်ကာမအာသဝပေါ့လူရင်စိတ်ကလည်းပြီးသိနေတာပဲအာသဝဘာယူပြီးတာပြီးသိပြီးသိလာမှမများအမြင်ကနေနေပြီးမှာပဲအာသဝတိုင်းလိုက်သွားတို့ပြီးတယ်ပြီးနေမှာပဲဘဝအာသဝလည်းဒီတိုင်းပဲဟုတ်နော်အဲ့တော့အဲ့ဒီအာသဝပဲကတော့တွေးလို့လားအတွေးနဲ့ပြီးနေတယ်အတွေးနဲ့ပြီးနေတဲ့နေနဲ့စဉ်းစားကြည့်ပါ တို့အမိနဲ့ဒီစိုက်စိတ်ကဘယ်တော့နားနားပါဘယ်တော့မှနားဘယ်တော့မှနားယုံကြည်တယ်မြေမှာမြေအောင်ကြည့်ပါကာမတော့သာလည်းမဟုတ်ဘူးသူနေနေအတွေ့ရဘာလို့တို့တွေ့ရမလို့ဘူးကိုကြီးကလည်းတော့ပြီးအဲ့ဒါတက်အဲ့ဒီကိုကြီးဆွဲရတဲ့ကွာရင်တို့အောက်ဆင်းပါဟုတ်နော်ဒေဒီအတော့ဘာလို့တို့နာဝဲလေးကြည့်ပြီနာဖို့လေလို့ အဲဒါလည်းဘယ်အာယုံတွေ့တွေ့ပြီးွားကြတဲ့ပုဂ္ဂိုလ်ကနာဖို့ကြီးတယ်အနာဖို့ပါလို့လားဗျာဟင်ပါလို့လို့ငါကောင်းတာဖို့ငါဖို့ကြီးတယ်အဲဒါလည်းတွေးတယ်သူပဲတော့ပြောတယ်သူပဲဗျာဟုတ်တော့အဲဒါသူကလည်းနေတာအောက်ခဲလာတော့ယောဂီဓမ္မနည်းဆက်ကလည်းအောက်ခဲလာအောက်ကနေထက်သာနာမရှိဘူးနော်ဟုတ်နော်အာဝိဒါကဟောတရားအဝိဒါကိုခဏထားတို့ တက်တယ်လို့ပြောခဲ့တဲ့နေရာပြီးမှညာအဲ့ဒါအဝိဇ္ဇာရှားဘောကိုတကယ်သားတာဆိုတာအတွေးကကြက်ဆိုတာတွေးတာပါအဲ့ဒီကြက်ဆိုတဲ့အတွေးကအဝိဇ္ဇာပါဟုတ်နော်အဲ့ဒါအဝိဇ္ဇာအဝိဇ္ဇာလို့တရားကြောင်းနေပါမယ်ဟုတ်နော်ဟိုจิตတာမသိတာလို့လက္ခဏာမသိတာအဝိဇ္ဇာခဏထားဟုတ်သူကသားလိုက်ရင်ချိုးတာကိုရှားဖို့တည်ပြီးကြက်ဆိုတာကိုတွေးပြီးတော့တွေးပြရတယ် ရှားဟောတော့ဆိုတာပဲပါလေတကယ်တွေ့တာလေဟင်ဟင်အဲအဲ့တကယ်တွေ့တာကိုအရာသာရှိရင်တော့ပို့ပြီးအရာသာလေးမလားဆိုတော့အတွေးနဲ့ကြက်ကွာကြက်ကွာသွားတွေးပြရတာအဲ့တော့ကြက်သားတိုင်းတို့အတွေးရကြက်တွေးရဝက်သားတိုင်းဝက်တွေးရငါးသားတိုင်းငါးတွေးရအဲ့ဒီအတွေးကသေခါလေးတော့ဟုတ်သည်ဖြစ်ကြက်ဝက်ကြက်တဲ့နော်ဝက်ဝက်ဝက်တဲ့ ဟုတ်နော်မှန်ပါပဲဖြစ်ခြင်းသဘာဝချက်ဒီဝတ္တိလောပလာကြည့်နေတဲ့ကြွယ်လည်းဖြစ်ခြင်းဘူးသူတို့လည်းဒီနားလိုက်လို့ကြည့်ပြောပါတော့အာဘဝအာဘဝအဝိဇ္ဇာဘဝအဲ့ဒါပါမှန်ပါဗျာတခြားအဝိဇ္ဇာဘဝမသိတာပါနဲ့မှန်ပါပါပညာပြီးပညာပြီးမှမလားအဲ့ဒါအဝိဇ္ဇာပြီးပါအဲ့ဒါအဝိဇ္ဇာဘဝပါပဲမှန်ပါ အဲ့တော့တို့တစ်ဆယ်လုံးကလည်းအာဝိတာပိနဲ့လွတ်တာရှိလို့လားရှိတော့ပါဗျာကြည့်နော်ဝိရေကမှန်ပါအဲ့ဒီတိုင်းပါယူတာတင်းတာမှန်ပါပါပါအဲ့ဒါအများကြီးတာပေါ့အများကြီးတဲ့အတွေးပါအဲ့အတွေးကိုကိုကိုယ်တိုင်ပြရအောင်တို့ကတော့ဒီဟာကိုတောင်းပဲရှိရမီပြောပါတော့ခံတာကပြုပေးလိုက်ပါဟုတ်ကြအာဘောကလို့ချင်းကိုဟာဘူတာကသင်သားပြီးတော့ပတိနဲ့ပေါ်ရပြီးတော့ ကိုယ်ကိုယ်နဲ့သူ့လူရဲ့အတိုင်းအတိုင်းဆိုတော့ထမင်းကြီးတဲ့သာသာပြီးရောဟုတ်ပါဘူးအဲ့ဒါတော့မှာနော်ကိုရှိတာဆိုလို့တော့ကလိုက်ဆိုတာမဖြစ်ဘူးကိုယ်ရဲ့နေအောင်ကြည့်ပြီးတော့ဟုတ်လားဒီဒီလာတော့ဒီဦးကတော့အောက်လှည့်တော့ဟင်ဒီဦးပဲဆက်တယ်ဟုတ်ကဲ့ခဲ့တာဗျာဟုတ်ပါဟုတ်ပါမလားတော့တော့ အော်ဘယ်လိုတို့ဇာကြောင့်လောဦးလေးတွေတင်တာပဲဗျာဟုတ်နော်သာတော့လူတိုင်းရောပါလူတိုင်းလည်းတောင်းသူ့တော်ကိုယ်ကိုယ်လည်းဒီနာပါပါတောင်းနေလို့ကျင့်တာပါပါဟုတ်ကဲ့ဒီကောင်းများသူဣတံမေပုံနာဣတံမေပုံနာသာသဝတိယသာသဝတိယဘာဟောတုဘာဟောတုသေဆုံးတရားသေဆုံးတရားဘုရားတတိတော်တရား ရားတည်းတော်၏ဘုရားတည်းတော်၏ဒါနကုသိုလ်၏ဒါနကုသိုလ်၏ဘုရားတည်းတော်၏ဘုရားတည်းတော်၏ဘာဝနာကုသိုလ်၏ဘာဝနာကုသိုလ်၏အာသဝတရားအာသဝတရား မစီမလာနိုင်ဘူးလားမလာနိုင်ပါဘူးဗျာသူတို့ဟောမလာခြင်းဘူးလားမလာနိုင်ပါဘူးဗျာဟုတ်တော့တချို့ကပြေနာရှိတယ်ဒီစီမရှိလို့မလာဘူးမလာပါဗျာတချို့ကပြေစီရှိတယ်ပြေနာရှိလို့မလာဘူးမလာပါဘူးဗျာတချို့ကျတော့ပြေနာလည်းရှိတယ်ပြေစီလည်းရှိတယ်တောင်းတောင်းတော့မလာနိုင်ဘူးမလာပါဘူးဗျာဒါဒီကိုလိုရပါဘူးတော့ဒီပြေနာလည်းရှိတာမလာပါဘူး ပြီးတော့တို့လိုဘူတာရုပ်မဟုတ်ဘူးဥပါဒါရုပ်ဖြစ်နေတဲ့အာရရအနာကြီးဒီအမှန်ကြီးကိုမျိုးပေါ်မှာလည်းမငယ်ဘူးတော့မှာလည်းမငယ်ဘူးွာရီမှာလည်းမငယ်ဒါတွေကဒုက္ခအမြဝီမှာဒါသာလို့ခေါ်ပြီးသူတို့ကချုပ်တိတ်ချုပ်မှာအဖြစ်မြင်နေမြင်ရပါဟုတ်ရပါဘူးအဲ့တော့သူတို့လည်း တို့ကောင်းစားတယ်လို့ကောင်းစားပါစေတော့ဆိုတဲ့စေတနာနဲ့အပြဝေရမှာနော်ကိုရသလိုသူရပါစေဘယ်ကပြောတာနော်ဟုတ်ကဲ့မှန်ပါဝေနိုင်ပါမလားဝေနိုင်ပါဗျာဟုတ်ဗျာညာမောတကာကြီးရဲ့အဲဆိုင်ဆိုရင်အဲဆိုင်နဲ့ရှင်းဆိုင်မှာဒါလို့ခေါ်တဲ့လူကများဆိုင်လားတယ်ဘယ်လိုလုပ်ရအောင်ပါ ဟိုကအမျှဝေလို့ဟိုကအကျိုးပေးဖြစ်လာပြီအဲဟိုကဟိုဘာလို့ဒါလို့ခေါ်တဲ့ပုဂ္ဂိုလ်ကတခါကြီးမှလာပြီးထိုင်ကြီးလာတယ်ပဲထိုင်ထိုင်ကြီးကြရမှာပြည့်စည်သူဘောတာနိုင်ပါ့မလားဘောတာနိုင်ပါပါဟုတ်ပါမလားဗျမှန်ပါပါအဲအညာဝေတဲ့ပုဂ္ဂိုလ်ကပြင်းပြမမနဲ့ဒီစီလေးယူလာဒီမှာလဲပုလိုကြီးပြင်းပြမမထိုင်ပြီးတော့ဟိုဟိုရတာဟိုကဒါလို့ခေါ်ယူလေးဆိုတော့ပြင်းပြရရှိဟိုကမဟုတ်သေးဘူးဒါပြန်ယူဟိုကလား ဘယ်တော့ကြောက်မယ်ဒီတော့ဟင်ဟင်ဟိုကများပါလားအဲ့တော့ဟိုကဆိုင်ကူနဲ့တောင်းကြည့်ပါဟုတ်ပါဗျာဟုတ်တိုက်ပါပါတိုက်ပါဟောတိုက်ပါဗျာတုံးဖို့ပြောတာဟုတ်ပါဗျာအဲနောက်နောက်ကလည်းမကြီးပါကြောပါတော်ကဖျားလုံးဘူးလားဟုတ်ပါဟုတ်ပါဒါကရတာကမလောက်ကနေမဟုတ်လား ခံနိုင်တော့ပါတယ်။ဟုတ်ပါဘူးတော့မောကတို့ရေခိုင်းမနေနိုင်ဘူးကြာ။အမြတ်သွားရတာတော့နော်။မှန်ပါဗျာ။ကိုချမ်းသာမလို့နားချမ်းသာပြီ။ဟင်အဲ့တော့ကိုကခုကတည်းကဝုံညောဝုံတာနဲ့ကိုနဲ့ဓာတ်လူရအောင်ဝေပြီးသား။မှန်ပါဗျာ။ဒါတော့လည်းသူကိုလိုဖြစ်လာတော့ဝုံပြောက်ဝုံတာဖြစ်မှာပေါ့။မှန်ပါဗျာ။ဟုတ်ပြီနော်။ကျေနာဝိဇ္ဇာ။ကျေနာတိတော့။ကျေနာတိတော့။ဒီတော့မာတော်။ဒီတော့မာဝရကုသိုလ်။ 不如不嫁，不麻烦。